သာသနာတော်တက္ကရာ2559ခုနှစ်ကောဇာတက္ကရာ1385ခုနှစ်ဝါဇူလာဇန်9ရက်ခရစ်နှစ်2013ဇူလိုင်ဇူလိုင်လ12ရက်တောက်ကြနေ့ ယနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဟမ်မွန်ဘေးမြို့ဓမ္မန္တဝိဟာရကျောင်းတိုက်တော်ကြီးအတွင်း၌ဆင်ရင်ကျင့်ပတ်အပ်သောဒေါမောလီမိသားစုနှင့်ဥထုံးမအောင်တော်ရေးလင်းမိသားစုများရဲ့ဓမ္မဒါနအမတဒါနကုသိုလ်တော်ဖြင့် ခုနှစ်ရက်မဟာသတိပဋ္ဌာန်ဝိပဿနာအချိန်ပြည့်တရားစခန်းပွဲမှာဘုန်းကြီးဓမ္မဒါနတရားလူပြလူမှာကတော့ဓမ္မပီတိတရားတော်ဗာတရားတော် ਨੇ ဓမ္မပီတိတရားတော်ဒီဓမ္မပီတိဆိုတဲ့နှစ်သိမ့်ဝမ်းမြောက်မှုပီတိဟာ ဘုန်းကြီးတို့သမထလမ်းကသမထဘာဝနာတွေပွားများအားထုတ်မယ်ဆိုရင်ဥပ္ပစာရတမာရီဖြစ်ပေါ်လာတဲ့အခါဘာတမာရီဖြစ်ပေါ်တဲ့အချိန်လဲအဲ့ဒီဥပ္ပစာရတမာရီဖြစ်ပေါ်လာတဲ့အခါမှာအခုပြောတဲ့ဓမ္မပီတိဆိုတဲ့နှစ်သိမ့်ဝမ်းမြောက်မှုပီတိတွေဖြစ်နေမယ် ဥပဇာရတမာရီဖြစ်တဲ့အခါဘာဖြစ်တဲ့အခါလဲဝိပဿနာလမ်းကသွားတဲ့ပုဂ္ဂိုလ်များအဲဒီဝိပဿနာလမ်းကသွားတဲ့ပုဂ္ဂိုလ်များကြတော့ဥဒိယဘယဉာဏ်ဖြစ်တဲ့အခါဘယဉာဏ်ဖြစ်တဲ့အခါလဲဥရိယဘယဉာဏ်ဖြစ်တဲ့အခါမှာအခုပြောတဲ့ဓမ္မပီတိဆိုတဲ့နှစ်သိမ့်ဝမ်းမြောက်မှုပီတိဖြစ်လိမ့်မယ် ယနေ့ဘုန်းကြီးတို့ယောဂီသူတော်စင်များအားထုတ်နေတဲ့တရားကသမထတရားလားဝိပဿနာတရားလားဝိပဿနာတရားဆိုရင်ဒီဓမ္မပီတိနှစ်သိမ့်ဝမ်းမြောက်မှု ပီတိတွေဖြစ်ဖို့ဟာဥရိယဘေယဉာဏ်ကိုဖြစ်ပြီးဆိုရင်ဒီဓမ္မပီတိတွေဖြစ်လိမ့်မယ်။ဘယ်ဉာဏ်ကိုဖြစ်တဲ့အခါလဲ။အေးဥရိယဘေယဉာဏ်ကိုဖြစ်တဲ့အခါ အဲ့ဒီဥရိယဘယဉာဏ်ဖြစ်ဖို့အတွက်လည်းပဲဘုန်းကြီးတို့ယောဂီများကအားထုတ်တဲ့အခါကလမှာနေရာဟာရွေးချယ်ပြီးတော့စိတ်ငြိမ်ရင်နဲ့နေရာဌာနဖြစ်ဖို့မလိုအပ်ဘူးလားမိမိတို့အားထုတ်တဲ့နေရာဌာနဟာတကယ့်ကိုစိတ်ငြိမ်တဲ့နေရာဌာနဖြစ်ရမယ်အဲ့ဒီစိတ်ငြိမ်တဲ့နေရာဌာနဖြစ်ပြန်တော့လေပဲ မိမိအားထုတ်တဲ့တရားကနီးမှန်လမ်းမှန်ဖြစ်ရမယ်အားထုတ်တဲ့တရားကရောနီးလမ်းမှန်ကန်ရလိမ့်မယ်အဲဒီလိုနီးလမ်းမှန်ကန်ပြီနီလမှန်ကန်စွာနဲ့အားထုတ်လို့ဒီဥဒိယဘယဉာဏ်ဖြစ်ပြီဆိုရင်ဟောဒီဓမ္မပီတိဆိုတဲ့နှစ်သိမ့်ဝမ်းမြောက်မှုပီတိတွေဖြစ်လိမ့်မယ် တုံညာကာရံပဝိထတတန္တာစိတ်တတဘိက္ခုနောအမနုတိရတိဟောတိတမ္မာဓမ္မံဝိပတတောတုံညာကာရံစိတ်ငြိမ်သောကမ္မထံကြောင့်သို့ပဝိထတဝင်လျက်တန္တာစိတ်တတငြိမ်သက်သောစိတ်ရှိသည်ဖြစ်၍ချင်းငြိမ်တဲ့ကမ္မထံကြောင့်ကိုရောက်ပြီး အဲ့လိုရောက်ပြီးတဲ့အခါကျတော့မိမိရဲ့စိတ်ဟာငြိမ်သက်တဲ့စိတ်ဖြစ်အောင်ကြိုးစားရမယ်။ပါစိတ်ဖြစ်အောင်လေ။ဒါကြောင့်တန်တာစိတ်တသငြိမ်သက်သောစိတ်ရှိသည် ဖြစ်၍ဓမ္မံယုံနံဓမ္မသင်္ခါရတရားကိုဓမ္မာနိလမှန်ကန်စွာဝိပဿတော်ဝိပဿနာရှုမြင်၍နေသော ဘေကုနောယဟံအာဝါယောဂီပုဂ္ဂိုလ်အားအမနုတိလူတမနတ္တမန်တို့၏ပျော်ရွှင်ခြင်းထက်လွန်ကဲထူးမြတ်သောရတိမှုလျော်ပျော်ပိုင်းနေချိုက်ခြင်းသည်ဟောတိဖြစ်နိုင်ပါ၏အဲ့ဒီလိုစိတ်ငြိမ်တဲ့ကမ္မထံကြောင့်သူဝင်ပြီးတော့ငြိမ်သက်တဲ့စိတ်ကလေးနဲ့ယုတ်တရားနံတရားတွေယုတ်နံရဲ့ဖြစ်ဖြစ်တရားတွေကို သိအောင်နိလန်းမှန်ကန်စွာ ရှုမှတ်ပွားများအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်ဟာအဲ့ဒီယောဂီပုဂ္ဂိုလ်ဟာ ဥရိယဘယဉာဏ်အစဉ်တန်းရောက်လာပြီဆိုရင်တာမန်လူတာမန်နတ်တွေမခံစားနိုင်တဲ့တကယ်ဓမ္မရတ္တာဆိုတဲ့တရားအရာတာကိုကိုယ်တိုင်ခံစားရမယ်ဓမ္မပီတိဆိုတဲ့နှစ်သိမ့်ဝမ်းမြောက်မှု ပီတိကိုကိုယ်တိုင်ခံစားရမယ် ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများအခုစိတ်ငြိမ်တဲ့ကမ္မထံเจ้าကိုလည်းပဲရောက်ခဲ့ပြီမိမိတို့ရှုမှတ်ပွားများအားထုတ်နေတဲ့တရားဟာလည်းပဲဘုရားဟောထားတဲ့တတိပဋ္ဌာန်တရားဘယ်သူဟောထားတဲ့တရားလဲမြတ်စွာဘုရားဟောတော်မူထားတဲ့တတိပဋ္ဌာန်တရားကိုဘုန်းကြီးတို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကတဆင့်ပြန်လည်ပြီးတော့ဟောကြားချီးမြှင့်ပေးတော်မူခဲ့ အခုနိလန်းမှန်ကန်စွာအနေအချင်းလည်းပဲညွန်ပြပေးတဲ့ကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးဆိုတာပရိယတ်တိဘက်ကကြည့်မယ်ဆိုရင်လည်းပဲဘုန်းကြီးတို့မြန်မာနိုင်ငံမှာအမြင့်ဆုံးဖြစ်တဲ့တန်ခါယနာတင်ပွဲကြီးဘာတင်ပွဲကြီးလဲဘုန်းကြီးတို့ဗုဒ္ဓဘာသာထေရဝါဒနိုင်ငံဤအလုံးစုပေါင်းပြီးတော့မှ အဲ့ဒီတဲကနေပြီးတန်ဃာပေါင်းများစွာတဲကရွေးချယ်ပြီးတော့အမေပုစကတာဝန်အဖြေဝိသေစကတာဝန်ဒီတာဝန်တွေယူပြီးတော့မှမြတ်စွာဘုရားဟောကြားတော်မူတဲ့ပိဋကသုံးပုံနိကေ9ရပ်ကိုအားလုံးကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဟာအမေပုစက နေရာကတာဝန်ယူခဲ့တယ်ဘယ်နေရာတာဝန်ယူခဲ့တာလဲမေးနိုင်တယ်ဆိုတာမတတ်ဖဲနဲ့မေးလို့ရမလား သူတစ်ပါးကိုဆရာလုပ်တဲ့ပုဂ္ဂိုလ်ဟာမတတ်ဖဲနဲ့ဆရာလုပ်လို့ရမလားမရပါဘူးဒီတတ်မှဆရာလုပ်လို့ရတယ်အဲတော့ဒီပိဋကသုံးပုံနိကေ900ကို ထုံးလွန်မွေရေလိုနှောက်တမ်းမြောက်နေတဲ့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဟာဒီတန်ခါယနာတင်ပွဲကြီးမှာအမေပုစကနေရာကတာဝန်ယူလာခဲ့တယ်ဆိုတော့ပရိယတ်တိဘက်ကဆိုရင်လည်းပဲအထူးပြောစရာလိုသေးရဲ့လားအလုံးပြည့်စုံနေပြီ အလုံးပရိယတ်တိဘက်ကလည်းပဲတကယ်ကိုထိတ်ဆုံးတာဝန်ကြီးကိုယေရှုရှင်မာသီဆရာတော်ဘုရားကြီးယူခဲ့ပฏิပတ်တိဘက်ကဆိုရင်လည်းပဲဘုန်းကြီးတို့ယောဂီများကိုဘုန်းကြီးပြောခဲ့ပြီ28နှစ်ယဟန်ရှစ်ဝါရအရမှာယေရှုတော်ရှင်မာသီဆရာတော်ဘုရားကြီးဟာမော်လမြိုင်တိုက်ကြောင်းလေးကနေပြီးတော့တပိန်တလုံးသင်္ကန်းသုံးတယ်နဲ့တောထထတောင်ထထကြိုက်ထီယိုတောတန်းတောင်တန်းနေတထုံတောတန်းတောင်တန်းနေကို တရားလှက်ပတ်ပြီးတော့ရှားပွေခဲ့တာဟာဖြင့်ကျေးဇူးတော်ရှင် မာစီဆရာတော်ဘုရားကြီးရဲ့ခြေရာတော်ဖြင့်ဒီတောင်တန်းနေပေါ်မှာထပ်ထပ်ဖြစ်ခဲ့ပြီရွာစဉ်ရွာစဉ်တွေရဲ့သုတ်တန်တင်းကျိုင်းနေရာဖြင့်ကျေးဇူးတော်ရှင် မာစီဆရာတော်ဘုရားကြီးရဲ့သုတ်တန်ဒူရင်နေဆောက်တည်ခဲ့တဲ့နေရာတွေကြီးတဲ့ထပ်ထပ်ဖြစ်ခဲ့အဲ့တော့ပฏิပတ်တိဘက်ကဆိုရင်လည်းပဲကိုယ်တိုင် ပေါင်းမြောက်အောင်ကျင့်ကြံအားထုတ်တော်မူခဲ့တယ်ပရိယတ်တိဘက်ကလည်းပဲထိတ်တန်းကသာသနာတာဝန်ကြီးကိုတန်ခါရဏတင်ပွဲကြီးမှာမေပုစကနေရာကနေပြီးတော့တာဝန်ယူပြီးဆောင်ရွက်ခဲ့အဲဒီလိုဆောင်ရွက်လာခဲ့တဲ့ဆရာတော်ဘုရားကြီးကမြတ်စွာဘုရားဟောကြားထားတဲ့ဒေသနာတော်အတိုင်းပဲသတိပဋ္ဌာန်ဒေသနာတော်ကိုပြန်လည်ပြီးတော့တပိသာဝကတွေကိုဟောကြားပေးခဲ့တာဆိုတော့ နီလန်းကလည်းမှားသလားမှန်သလားဗျာဘုရားဟောနီလန်းနေမိမိတို့ဒီမှာအာထုတ်တဲ့နေရာကလည်းတိတ်ဆိတ်ငြိမ်သက်ပြီးတော့နေတဲ့ဓမ္မန္တဝိဟာရကြောင့်တက်ကြီးလူသူနဲ့ကင်းလူသူကင်းပြီးတော့တကယ့်ကို စိတ်ငြိမ်တဲ့နေရာဌာနအဲ့ဒီနေရာဌာနမှာအခုနီလန်းမှန်ကန်စွာနဲ့မိမိတို့သွန်သင်ညွန်ပြဆုံးမပေးတဲ့ဆရာသမားများကို အမိခိုရပြီးတော့အခုမိမိတို့ ရှုမှတ်ပွားများအားထုတ်လို့ရှိရင်အဲဒီလိုအားထုတ်လို့ယုံနာအဖြစ်အပျက်ကိုသိမြင်နိုင်တဲ့ဥဒိယဘေယဉာဏ်ဘယ်ဉာဏ်လဲအဲ့ဒီဥရိယဘေယဉာဏ်ကိုမိမိပြည့်ပြည့်စုံစုံ ဖြစ်ပြီဆိုရင်ဒီဓမ္မပီတိဆိုတဲ့နှစ်သိမ့်ဝမ်းမြောက်မှုပီတိတွေမဖြစ်နိုင်ဘူးလား ဓမ္မရတ္တဆိုတဲ့တရားအရသာတွေရောမတွေ့နိုင်ဘူးလားဘယ်ညာရောက်မှလဲဒါလေးကိုမှတ်ထားလိုက်ဥရိယဘယညာရောက်မှအခုဘုန်းကြီးတို့ယောဂီများဒီဥရိယဘယညာကိုရဖို့အတွက်ဖြစ်ဖို့အတွက်အခုတတိပဋ္ဌာန်တရားတွေကာယဝေဒနာစိတ်ဓမ္မဆိုတဲ့တတိပဋ္ဌာန်တရားတွေကိုညွှန်ကြားတဲ့အတိုင်းရိုးရိုးသေးသေးရှုမှတ်ပွားများအထုတ် နောက်ပြီးတော့ဣရိယာပဋ္ဌာပိုင်းအနေအချင်းသွားတဲ့ဣရိယာပုရက်တဲ့ဣရိယာပုထိုင်တဲ့ဣရိယာပုလျှောင်းတဲ့ဣရိယာပုဣရိယာပု၄ပါးမှလည်းပဲဣရိယာပုမှမရွေးပဲနဲ့ဆရာသမားညွန်ပြတဲ့အတိုင်းရိုးရိုးသေးသေးကြိုးစားအားထုတ်မယ်ဆိုရင်သုံးရက်အတွင်းနဲ့ဒီဥရိယဗျာညာရနိုင်တယ်။ဘယ်နှစ်ရက်အတွင်းလဲ။သုံးရက်အတွင်းမှာအကြာကြီးအားထုတ်အောင်မဟုတ်ပါဘူး။သုံးရက်အတွင်းမှာ ရဲရဲကြီးပြောရဲတယ်ဘုန်းကြီးတို့ကြိုးစားရလိမ့်မယ်တတိမြဲနေအောင်ကြိုးစားရလိမ့်မယ်ဆရာသမားညွှန်ပြတဲ့အတိုင်းကြိုးစားရလိမ့်မယ်ဘာကြောင့်လဲဆိုတော့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဟာအဲ့ဒီလိုတထုံတော်တန်းတောင်တန်းနေမှာတရားတွေရှာပြီးတော့တရားတွေရတဲ့အခါကျတော့မိမိဘသူ့ကိုကျေးဇူးဆက်ရမလဲပြန်စဉ်းစားတဲ့အခါမိဘနှစ်ပါးကျေးဇူးရှိဆုံးဟာဘယ်ပုဂ္ဂိုလ်တွေလဲ မိဘများကိုငါကျေးဇူးဆရာမေဆိုပြီးတော့ကျေးဇူးတော်ရှင်မကြီးဆရာတော်ဘုရားကြီးဟာစိတ်ခွန်ဇာတိရရွာမှာပြန်ကြွပြီးတော့မိဘများကိုကျေးဇူးဆက်တယ်မေတော်ကြီးကတော့ငယ်စဉ်လေးကကွယ်လွန်သွားခမဲတော်ကြီးရှိနေတဲ့အတွက်ခမဲတော်ကြီးနဲ့ကိုတော်များ ကိုကျေးဇူးဆက်တရားတွေပြပေးတဲ့အခါဆရာတော်ဘုရားကြီးကိုတော်တိုင်ပဲတတိပဌာန်ရှုနည်းစာအုပ်ထဲမှာဖတ်ကြည့်ပါဒီเจ้าရာလေးကိုဆရာတော်ဘုရားကြီးဟာသူကိုယ်တိုင်ဖွင့်ဟပြီးတော့ အမိန့်ရှိတော်မူခဲ့ပါတယ်အဲ့ဒီမှာအာထုတ်တဲ့ပုဂ္ဂိုလ်များဟာတဲ့သုံးရဲ့အတွင်းနဲ့ဒီဥရိယဘယညာကို ကောင်းကောင်းကြီးဖြစ်ကြတယ်သူတို့ဓမ္မပီတိတွေတကယ်ကိုနှစ်သိမ့်ဝမ်းမြောက်မှုပီတိတွေသူတို့ဖြစ်နေကြတယ်ဒီယုံနာရဲ့အဖြစ်ပြသဘောတွေကိုလည်းပဲသူတို့တည်တည်ချာချာရှင်းရှင်းလင်းလင်းတွေ့ကြတယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများလည်းပဲတကယ်ကြိုးစားမယ်အားထုတ်မယ်ဆိုရင် ၃ရက်လောက်တွင်မှလည်းပဲဒီဥရိယဘယညံမဖြစ်နိုင်ဘူးလားဒီတဲ့ညံလေးတွေဆိုရင်9ရက်အတွင်းရောမဖြစ်နိုင်ဘူးလားဒီတဲ့ညံလေးလို့ဆိုရင်9ရက်အတွင်းရောမဖြစ်နိုင်ဘူးလားဖြစ်နိုင်ပါလေမိမိတို့ဘက်ကကြိုးစားအထုတ်ဖို့ပါပဲအခုဘုန်းကြီးတို့ညွှန်ကြားတဲ့အတိုင်းပဲဘုန်းကြီးတို့ကတော့နိပေးယုံပဲရော့အင်းလို့ဘုန်းကြီးတို့ယောဂီများကိုတရားတွေစုပုံပြီးတော့လက်စုလက်ကင်ပေးလို့မရအောင် နိလန်ပေးရဘာပေးရတယ်မြတ်စွာဘုရားဟာအခါတာရောတထာဂတာလို့မြတ်စွာဘုရားဟောတာတထာဂတာငါဘုရားတို့မှာတော့အခါတာရောနိပင်းယုံညွန်ပြယုံမယ်ငါဘုရားတို့ကနိပင်းညွန်ပြတဲ့ပုဂ္ဂိုလ်ပဲငါဘုရားတို့နိပင်းညွန်ပြတဲ့အတိုင်းလိုက်နာပြီးကျင့်သုံးပွားများအားထုတ်တဲ့ပုဂ္ဂိုလ်တွေဟာမိမိတို့တသန္တရာလုံးတောက်လောင်နေတဲ့မိတော်မိလျံနေအားလို့အမြင့်ပြတ် ငြိမ့်သက်နိုင်နိုင်မယ်တဲ့အဲ့တော့မြတ်စွာဘုရားကနိပေးတဲ့အတိုင်းနိပေးတဲ့အတိုင်းမိမိတို့တပိတကာရကမတွေကလိုက်နာပြီးကျင့်သုံးရမှာကျင့်သုံးလို့ရှိရင်ဒီတရားအသိဉာဏ်တူတွေမရနိုင်ဘူးလားကဲမြတ်စွာဘုရားတောင်းနိပေးယုံမယ်ဆိုတော့ဘုန်းကြီးတို့လည်းပဲမလုပ်ရမှာလဲနိပေးယုံမယ်ဒီကနေ့ဘုန်းကြီးတို့ဟမွန်ပေးဓမ္မနန္ဒဝိဟာရကျောင်းတဲ့ကြီးအတွင်းမှာဘုန်းကြီးတို့9ရက်တာကာလ ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့ဥပနိဒေယအတိုင်းမာသတိပဋ္ဌာန်ဝိပဿနာရှုနည်းတွေဘုန်းကြီးတို့အခုပေးခဲ့ပြီ။ထိုင်မင်းရှုမှတ်တဲ့နည်းတွေရပ်ပြီးရှုမှတ်တဲ့နည်းတွေသွားရင်ရှုမှတ်တဲ့နည်းတွေလျှောင်းရင်ရှုမှတ်တဲ့နည်းတွေ၆ဓာရမှာပေါ်သမျှအာယုန်တိုင်းကိုမလွတ်အောင်ရှုမှတ်တဲ့နည်းတွေအကျမ်းစာအနေအချင်းအကျမ်းမြင့်ဘုန်းကြီးတို့အချင်းချုပ်လေးတင်ပြပေးခဲ့ပြီ။အသေးစိတ်အမူအရာတွေရှုမှတ်ပုံတွေကိုတော့ဒီလောက်ရက်ကလေးနဲ့အချိန်မရှိဘူး။ အဲ့လိုရှုမှတ်နည်းတွေပေးခဲ့အဲ့ဒီနည်းတွေအတိုင်းလိုက်နာပြီးတော့ကျင့်သုံးပွားများအားထုတ်ရင်ယခုပြောတဲ့ဥဒိယဘေယဉာဏ်ကို မရနိုင်ဘူးလားရနိုင်ပါလေယခုဘုန်းကြီးတို့ယောဂီများဟာဒီနေ့တညတာကြံပါသေးတယ်ဒီနေ့တညတာကြံသေးတယ်တကယ်ကြိုးစားကြည့်ပါတကယ်ရှုမှတ်ကြည့်ပါအဲ့လိုရှုမှတ်ရင်ဈဉ္ညာလျှောက်ပြီးရှုမှတ်နေရင်လည်းပဲတကယ်ကိုယုံနာ တဘာဝကို သိတယ်ယထာဘူတဉာဏ်မရနိုင်ဘူးလားတေချာရှုပါကြွရင်ကြွတာလေးကိုတေချာရှုပါလှမ်းရင်လှမ်းတာလေးကိုတေချာရှုပါချရင်ချတာလေးကိုတေချာရှုပါရှုတဲ့အခါမှာလည်းပဲရိုးရိုးသေးသေးရှုပါမယုံမသိမရှုပါနဲ့ဟိုကြည့်ဒီကြည့်မကြည့်ပါနဲ့ဘယ်ပုဂ္ဂိုလ်မှကိုယ်ပတ်ဝန်းကျင်မှာရှိတယ်လို့တောင်အာယုံနဲ့မထားပါနဲ့ကိုရှုမှတ်နေတဲ့အာယုံပေါ်မှာပဲရှုစိတ်ကလေးနေအောင်ပဲစူးစိုက်ပြီးတော့ရှုပါ အဲဒီလိုစူးစိုက်ပြီးရှုတဲ့အခါမှာကြွရင်ကြွတဲ့သဘောလေးနဲ့ကြွတာလေးကိုသိတဲ့စိတ်ကလေးဒါပဲနှစ်ခုတည်းပဲရှိတယ်။လမ်းရင်လည်းပဲတရွေ့ချင်းတရွေ့ချင်းရွေ့ရွေ့ပြီးတော့တောင်တင်းသွားတဲ့သဘောလေးနဲ့လမ်းနာလေးကိုသိတဲ့စိတ်ကလေးဒါပဲနှစ်ခုတည်းပဲရှိတယ်။ချနေလိုက်ရင်လည်းပဲတရွေ့ချင်းတရွေ့ချင်းလေးကျသွားတာလေးနဲ့အဲဒီမှာသိတဲ့စိတ်ကလေးဒီနှစ်ခုပဲရှိတယ်။ဒီနှစ်ခုဟာဒီမှာကြွလိုက်တာကရုပ်ပဲ။သိနေတာလေးကဘာလဲ။နာမည်။လှမ်းလိုက်တာလေးကရုပ်သိနေတာလေးက ချန့်နေလိုက်တာလေးကယုတ်သိနေတာလေးကနာကဲနှစ်ခုကွဲကွဲပြီးတော့ယုံနဲ့နာမသိဘူးလားကဲယုံနဲ့ကိုအမှန်သိသွားတယ်ဒါယထာဘုဒ္ဓညာအမှန်တိုင်းသိတဲ့ညာဒီတိုင်းဆက်လက်ပြီးတော့ရှုမှတ်ပွားများအားထုတ်သွားလို့ရှိရင်စောစောကနာနဲ့ယုတ်ကိုပိုင်းခြားသိတဲ့ညာလေးအားပြည့်လာတဲ့အခါကျတော့ရှုမှတ်ပါရှုမှတ်တဲ့အခါကလည်းမှာဒီသူ့ရဲ့အကြောင်းသူ့အကြောင်းကြောင့်သူ့အကျိုးလေးဖြစ်နေပုံလေးကိုတွေ့လိမ့်မယ် ဒီမှာသွားခြင်းနဲ့စိတ်နှံအကြောင်းတရားလေးပေါ်လို့ဒီမှာသွားမှုဆိုတဲ့ရုပ်ကြိုးလေးဖြစ်နေတာကိုတွေ့လိမ့်မယ်။ကြွခြင်းနဲ့စိတ်နှံအကြောင်းလေးကပထမဖြစ်လာတယ်။နောက်ကြွမှုဆိုတဲ့ရုပ်ကြိုးလေးဖြစ်လာ။နောက်တစ်ခါရှေ့ကိုလှမ်းခြင်းနဲ့စိတ်နှံအကြောင်းတရားလေးဖြစ်လာတယ်။လှမ်းမှုဆိုတဲ့ရုပ်ကြိုးလေးဖြစ်လာ။ချခြင်းနဲ့စိတ်နှံအကြောင်းတရားလေးဖြစ်လာတယ်။ချမှုဆိုတဲ့ရုပ်ကြိုးလေးဖြစ်လာ။အဲလိုကြွတဲ့ကြွမှုလှမ်းမှုချမှုကြောင့်ကြွတဲ့လှမ်းတဲ့ချတဲ့လို့ရှုမှတ်ရတဲ့တခါတည်းရှုမှတ်ရတဲ့နံအကျိုးတရားလေးဖြစ်လာ အဲ့ဒီမှာသူအကြောင်းနဲ့သူအကျိုးသူအကြောင်းနဲ့သူအကျိုးအကြောင်းနဲ့အကျိုးဆက်ဆက်ဖြစ်နေတဲ့ပဋိစ္စသမုပ္ပါသဘောလေးကိုလည်းပဲဉာဏ်ထဲမှာမပေါ်နိုင်ဘူးလားအဲ့လိုဉာဏ်နဲ့ပေါ်လာပြီဆိုရင် ပြစ္ဆေယပဋိက္ခဟဉာဏ်ဘာဉာဏ်နဲ့လဲပြစ္ဆေယပဋိက္ခဟဉာဏ်နဲ့အဲ့ဒီနာနဲ့ယုတ်ကိုပိုင်းခြားသိတဲ့ဉာဏ်ရဲ့အကြောင်းနဲ့အကျိုးကိုပိုင်းခြားသိတဲ့ဉာဏ်ရဲ့ဒီဉာဏ်နှစ်ပါးပိုင်းပိုင်းနိုင်နိုင် ဖြစ်ပြီဆိုရင် အဲ့ဒီပုဂ္ဂိုလ်ကိုဆူလန့်သောတာပန်လို့ခေါ်တယ်။ဘာသောတာပန်လဲ။အေးအဲ့ဒီဉာဏ်လေးနှစ်ပါးဖြစ်ဖို့ဆိုတာလေနံပါတ်1သီလစင်ကြယ်ဖို့မလိုဘူးလား။နံပါတ်1နော်သီလစင်ကြယ်ရမယ်။စင်ကြယ်တဲ့သီလအခြေခံပြီးတော့ကြိုးစားအထောက်အမယ်။အဲ့လိုစင်ကြယ်တဲ့သီလအခြေခံပြီးကြိုးစားအထောက်ရင်စိတ်တည်ငြိမ်မှုတမာရီများများမရဘူးလား။တမာရီရရင်ကာမိဆန္ဒပြပါဒစတဲ့နိဗ္ဗာန်တရားတွေဝင်နိုင်သေးရဲ့လား။ နိဝရဏတရားတွေမဝင်တော့ဘဲနဲ့ယောဂီကထိုင်တဲ့ခံမှလည်းပဲဟိုကဖောင်းတာလေးနဲ့မစိတ်ကလေးနဲ့ပိန်တာလေးနဲ့မစိတ်ကလေးနဲ့ဖောင်းတာလေးနဲ့မစိတ်ပိန်တာနဲ့ရှုမှတ်စိတ်အဲ့ဒီမှာအာယုန်နဲ့မှတ်စိတ်အာယုန်နဲ့မှတ်စိတ်ဒါပဲရှိတယ်တခြားစိတ်ကြားစိတ်ဝင်နိုင်သေးရဲ့လားအဲ့ဒီလိုမဝင်နိုင်တော့ဘူးမှတ်စိတ်ကြီးတဲ့ဒဇင်တဒန်းနဲ့ဖြစ်နေပြီဆိုရင်စိတ်တဝိတုဒ္ဓိဘာဝိတုဒ္ဓိ ਨੇ စိတ်စင်ကြဲနေတယ်ဘာစင်ကြဲနေလဲ စိတ်တွေစင်ကြဲနေတယ်ဘာစိတ်မှမရောတော့အိမ်စိတ်တွေလည်းမဝင်တော့ဘူးကြောင်းစိတ်တွေလည်းမဝင်တော့အလုတ်စိတ်တွေလည်းမဝင်တော့သားစိတ်သမီးစိတ်တွေဘာစိတ်မှမဝင်တော့ယောဂီရဲ့တဏ္ဍာမှာမှတ်စိတ်ကလေးရှိတယ်တစ်စိတ်တည်းရှိတယ်ဘယ်နှစိတ်ရှိလဲမှတ်စိတ်ကလေးတစ်စိတ်တည်းပဲရှိတယ်အဲ့ဒီယောဂီပုဂ္ဂိုလ်ကခါနဲ့မှတ်စိတ်ကလေးထိုင်နေမှတ်စိတ်ကလေးရက်လည်းမှတ်စိတ်ကလေးသွားလည်းမှတ်စိတ်ကလေးအဲ့ဒီမှာမှတ်စိတ်ကလေးတစ်စိတ်တည်းပဲရှိနေတော့စိတ်တဝိတ္တုဒီအဲ့ဒီလိုစိတ်တွေစင်ကြဲလာ အဲ့လိုစိတ်တွေစင်ကြယ်ပြီဆိုမှဒိဋ္ဌိဝိတုဒ္ဓိဘာဝိတုဒ္ဓိ ਨੇ ကဲယောဂီပုဂ္ဂိုလ်ရဲ့စိတ်တွေဟာနောက်ကြည့်ပြီးတော့ဟိုရောက်ဒီရောက်ဟိုထွက်ဒီထွက်ဘာတည်ငြိမ်မှုမှမရဘဲနဲ့ရှုမှတ်တဲ့အခါကလည်းမှရှုခံအာယုံရဲ့သဘောအမှန်ကိုသိနိုင်ပါမလားဖောင်းတာလေးရှုလိုက်တဲ့အခါမှာလည်းပဲအရှုခံအာယုံရဲ့သဘောမှန်ကိုမသိဘူးဖောင်းတယ်ဆိုရင်ဝမ်းပိုက်ကြီးဖောင်းလာတာပဲသိတယ် ပိန်နေဆိုရင်ဝမ်းဘက်ကြီးပိန်ကျသွားတာပဲသိတယ်အခုစိတ်လေးကစင်ကြယ်သွားပြီဘာမှမရောတော့ဘူးစင်ကြယ်သွားပြီဆိုတဲ့အခါကျတော့ရှင်းရှင်းလင်းလင်းလေးသိလာတယ်ဖောင်းနေဆိုရင်တင်းပြီးတီဝေချင်းတီဝေချင်းတင်းတောင်းလာတဲ့သဘောပဲတွေ့လာတယ်ဘိန်းနေဆိုရင်လည်းတီဝေချင်းတီဝေချင်းရွတ်ရွတ်ပြီးရော့ကျသွားတဲ့သဘောလေးပဲသိတယ်ဈဉ်ညံသွားနေရင်လည်းဒီတိုင်းပဲကြွတယ်ဆိုရင်လည်းပဲတီဝေပြီးတီဝေရွတ်ပြီးတော့ပို့ပို့ပါလာတဲ့သဘောလေးလမ်းနေဆိုရင်လည်းတီဝေပြီးတီဝေရွတ်ပြီးတောင်းတင်းသွားတဲ့သဘောလေး ချတယ်ဆိုရင်လည်းတရွေချင်းတရွေလေးကြသွားတဲ့သဘောလေးကျန်းနဲ့ထိရိုက်တဲ့အခါမှာလည်းမာသဘောပြောသဘောလေးဒါပဲတွေ့တယ်အဲဒီလိုတွေ့နေပြီဆိုတာတကယ့်သဘာဝလေးကိုသိနေတာဘာကိုသိနေတာလဲအဲ့ဒီသဘာဝဟာယုံနာမင်းသဘာဝဟာဘာလဲဒီယုံနာကိုအမှန်သိလာတယ်အဲ့လိုရှင်းရှင်းလင်းလင်းသိနေပြီဆိုရင်ဒိဋ္ဌိဝိတုဒ္ဓိအတိအမြင်ညင်နွမ်းသလားစင်ကြယ်သလားယုံနာမြင်တဲ့အတွက်ကြောင့်မို့အတ္တဒိဋ္ဌိတက္ကာယဒိဋ္ဌိမပြုတ်ဘူးလား ခါလေးပြုတ်သွားတယ်အမှန်မြင်လိုက်တာနဲ့အမှားဒိဋ္ဌိမစင်ဘူးလားတခါလေးစင်သွားတယ်ဒိဋ္ဌိဝိသုဒ္ဓိအဲ့ဒီမှာအသိမြင်စင်ကျဲသွားပြီဆက်လက်ပြီးတော့ရှုလို့တမာရီအားကောင်းလာတဲ့အခါကျတော့ဟောသူ့အကြောင်းနဲ့သူ့အကျိုးထိုင်ကျင်တဲ့အခါမှာထိုင်ကျင်တဲ့စိတ်နှံအကြောင်းလေးကြောင့်ထိုင်မှုဆိုတဲ့ယုတ်ကျိုးဖြစ်တယ်ထားတဲ့အခါမှာထားကျင်တဲ့စိတ်နှံအကြောင်းလေးကြောင့်ထားမှုယုတ်ကျိုးဖြစ်တယ်သွားကျင်တဲ့အခါမှာသွားမှုဆိုတဲ့စိတ်နှံအကြောင်းလေးကြောင့်သွားမှုယုတ်ကျိုးဖြစ်တယ် အဲ့ဒီလိုသူအကြောင်းနဲ့သူအကျိုးသူအကြောင်းနဲ့သူအကျိုးအကုန်လုံးအကြောင်းအကျိုးဆက်ဆက်ဖြစ်နေတဲ့သဘောကိုရှင်းရှင်းလင်းလင်းသဘောပေါက်နေတယ်ဉာဏ်အင်မတန်ထင်မြက်တဲ့ပုဂ္ဂိုလ်ဆိုရင်မိမိရဲ့ရရှိတဲ့ဘဝယခုဒီဘဝလေးဟာရှေးအတိတ်ကမိမိကောင်းမှု ကုသိုလ်တွေပြုခဲ့လို့သာကုမှုကုသိုလ်တွေပြုခဲ့တဲ့အကြောင်းကြောင့်ငါဒီဘဝလူဘဝကိုလာပြီးတော့လူဖြစ်ရတဲ့သူဂတိဘုံဘဝရရှိတဲ့အကျိုးရရှေးအတိတ်ကကောင်းတဲ့ကုသိုလ်ကောင်းမှုတွေပြုခဲ့လို့ဒီမိဒီဖတ် မိကောင်းဖာကောင်းနဲ့တွေ့ရဆရာကောင်းတမကောင်းနဲ့တွေ့ရဒါရှင်းအတိတ်ကပြုခဲ့တဲ့ကောင်းမှုကုသိုလ်ကံတွေကြောင့်ပဲသူအကြောင်းကြောင့်ငါဒီအကျိုးတွေအခုလူဘဝကိုရပြီဆရာကောင်းတမကောင်းမိကောင်းဖာကောင်းနဲ့တွေ့ရတဲ့အကျိုးတွေရတာပဲဆိုတဲ့အဲ့ဒီမှာအကြောင်းနဲ့အကျိုးဆက်ဆက်ဖြစ်နေတဲ့သဘောကိုသူကသူသိလာတယ်အဲ့ဒီမှာမိမိတို့ဒီလူဘဝတွေရောအသက်ရှိတွေရောတက်မဲ့တွေရောအားလုံးကိုဘုရားသခင်ကဖန်ဆင်းထားတယ်ဗြဟ္မာကြီးကဖန်ဆင်းထားတယ်ဆိုတဲ့အဲ့ဒီဖန်ဆင်းဝါရာကြီးကို အမှန်ဒီအကြောင်းနဲ့အကျိုးကိုရှင်းရှင်းလင်းလင်းသဘောပေါက်သွားတဲ့ပုဂ္ဂိုလ်ကလက်ခံနိုင်မှာမလားလုံးဝကိုလက်မခံနိုင်တော့စောစောကဘာမှမသိခင်တုန်းကတော့အော်တကုရှင်ဖန်ဆင်းနေဆိုတာဟုတ်ကောင်းဟုတ်လိမ့်မယ်လို့ဒီလိုပဲထင်ရတယ်ဘုရားသခင်ကဖန်ဆင်းနေဆိုတာလည်းပဲဟုတ်ကောင်းဟုတ်လိမ့်မယ်လို့ထင်ရတယ်တကယ်တမ်းဒီမှာပစ္စယပရိက္ခဉာဏ်ကိုကောင်းကောင်းသိနေတဲ့ပုဂ္ဂိုလ်ကြတော့အကြောင်းနဲ့အကျိုးအကြောင်းနဲ့အကျိုးဆက်ဆက်ဖြစ်နေတဲ့သဘောပဲသူအကြောင်းကြောင့်သူအကျိုးဖြစ်တာပဲအကြောင်းကင်းပြီးတော့အကျိုးဆိုတာမဖြစ်နိုင်ပါလား အတိတ်ကကောင်းမှုကံတွေကြောင့်ဒီဘဝမှာဒီလိုလူတွေဖြစ်ရတာပါလားသူကတိဘဝရောက်ရတာပါလားဆိုတဲ့အဲ့ဒီအကြောင်းကျိုးကိုတည်တည်ချာချာညံသက်ဝင်သွားပြီဆိုရင်ယုံမှမှုတွေမကင်းဘူးလားလုံးဝကင်းသွားတယ်ဘုရားသခင်ဖန်ဆင်းနေဆိုတာဟုတ်ရောဟုတ်လေသလားဗြဟ္မာကြီးဖန်ဆင်းနေဆိုတာဟုတ်ရောဟုတ်လေသလားဆိုတဲ့ယုံမှမှုတွေလုံးဝမရှိတော့လုံးဝကိုကင်းသွားတယ်ကင်ခာဝိတရဏဝိတုဒ္ဓိဘာဝိတုဒ္ဓိလဲ လုံးဝယုံမှမှုတွေပြင်းသွားတာဒီဉာဏ်လေးနှစ်ဉာဏ်ပေါ်လိုက်တာ ਨੇ ကြည်စမ်းနာနဲ့ရုပ်ကိုပိုင်းခြားသိတဲ့ဉာဏ်ရဲ့အကြောင်းနဲ့အကျိုးကိုပိုင်းခြားသိတဲ့ဉာဏ်ဒီဉာဏ်လေးနှစ်ဉာဏ်ပေါ်လိုက်ပြီဆိုရင်ဘုန်းကြီးတို့ဝိသုဒ္ဓိမေမှာသုလသောတာပန်ဘာသောတာပန်နေလဲသုလသောတာပန်နဲ့အိမိနာပဏ္ဏညာနေနာတမ္ပနာကတောဝိပါတကော ဗုဒ္ဓသာသနေလတ္တသာသောလတ္တပတိတောနိယတဂတိကောစုလသောတပန်နောနာမဟောတိဣမိနာပန္နာညာနေနာဣနာမရူပပရိစေရဉာဏ်ပစ္စယပရိက္ခဉာဏ်နှစ်ပါးနှင့်ဓမ္မနာကတောပြည့်စုံသောဝိပဿကောဝိပဿနာရှု၍နေသောသူသည်ဗုဒ္ဓသာသနေမြတ်စွာဘုရားရှင်ဤသာသနာတော်မြတ်ကြီးတွင်၌လတ္တသာသောယံအသောတတ္တရာရှိသည်ဖြစ်၍ လတ္ထပတိထောယံအပြည့်သောထောက်ရတရားအကုယရှိသည်ဖြစ်၍နိယတဂတိကိုကိမ့်သိမြဲသော သူဂတိရှိသောဇူလာသောတာပန်သောနာမဇူလာသောတာပန်မြည်သည်ဟောတိဖြစ်ပါ၏အဲလိုနာနဲ့ယုတ်ကိုပိုင်းခြားသိတဲ့ဉာဏ်ရဲ့အကြောင်းနဲ့ကျိုးကိုပိုင်းခြားသိတဲ့ဉာဏ်ရဲ့ဒီဉာဏ်နှစ်ပါးကိုတကယ်ပိုင်ပိုင်နိုင်နိုင်ရှင်းရှင်းလင်းလင်းဖြစ်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာ သုလသောတာပန်ဖြစ်ပြီသုလသောတာပန်ဆိုရင်ဒုတိယဘဝမှာဂတိမြဲပြီဒုတိယဘဝမှာဗာမြဲနေညီဒုတိယဘဝမှာဘယ်တော့မှအပင်မလားတော့ဘူးတဲ့ဒီညာနှစ်ပါးလောက်တော့ဘုန်းကြီးတို့ယောဂီများတကယ်တမ်းသာကြိုးစားမယ်ပါရမီတူးလည်းရှိမယ်ဆိုရင်တထိုင်အတွင်းနဲ့တောင်ဖြစ်နိုင်တယ်ဘယ်နှထိုင်အတွင်းမှာလဲတဲ့ကြည်စံမိမိတို့အားထုတ်နေတဲ့တရားဟာတကယ်အားကိုးလောက်သလားအားမကိုးလောက်ဘူးလား ကြိုးစားသင့်သလားမကြိုးစားသင့်ဘူးလားတကယ်ကိုကြိုးစားသင့်တဲ့တရားတထိုင်အတွင်းလောက်နဲ့ဒီညာนี่နှစ်ပါးလောက်တော့ကောင်းကောင်းဖြစ်နိုင်တယ်ဒါကြိုးစားပြီးတော့အားထုတ်ဖို့ပဲဒီညာနှစ်ပါးဖြစ်ပြီဆိုရင်ဒါသုလသောတာပန်ပဲဒါကြောင့်မို့ဘုန်းကြီးတို့သုလသောတာပန်ရဲ့ဒီမှာဆောင်းပုဒ်ကလေးဆိုကြည့်လိုက်ယုတ်နံနှဝကြောင်းကျိုးမြတ်တိကသုသောတာယုတ်နံနှဝ ကြောင်းကျိုးမြတ်တိကစုသောတံဆိုကြည့်ပါဂတိမြဲယပေမကြမိဟဝိတုမ္မာ ဂတိမြဲယပေမကြမိဟဝိတုမဆိုကြည့်ေးဒီဉာဏ်လေးနှစ်ပါးရသွားပြီဆိုရင်ဒုတိယဘဝမှာဂတိမြဲပြီတဲ့ဘယ်တော့မှအပယ်လေးပါးမကြတော့ဘူးတဲ့ ဒါကြောင့်မို့ဒီညာနှစ်ပါးလောက်တော့ကြိုးစားလိုက်မယ်ဆိုရင်ဒီခုနှစ်ရက်စကန်လေးအတွင်းထဲမှာမရနိုင်ဘူးလားကဲရှေ့ရက်ဒီ၆ရက်ဒီကမရခဲ့ရင်အခုချိန်လေးကြိုးစားလိုက်အခုချိန်လေးမှာကြိုးစားပြီးတော့အထုတ်လိုက်မယ်ဆိုရင်ဒီညာနှစ်ပါးလေးကိုကောင်းကောင်းပိုင်ပိုင်နိုင်နိုင်ရပိုင်ပိုင်နိုင်နိုင်ရပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာပယ်လေးပါးဒုတိယဘဝမှာပယ်လေးပါးလွတ်ပြီအဲ့ဒီကဆက်လက်ပြီးတော့ကြိုးစား ဆက်လက်ပြီးတော့ကြိုးစားအထုတ်လို့ဆရာသမားညွှန်ကြားတဲ့အတိုင်းဆက်လက်ကြိုးစားအထုတ်လို့ဒီယောဂီပုဂ္ဂိုလ်ဟာတတိအားတမာရီအားတွေရင်းကျက်ပြည့်စုံလာပြီဆိုရင်ယောဂီပုဂ္ဂိုလ်ရှုတိုင်းရှုတိုင်းဖောင်းနာပိန်နာလေးပဲရှုနေတာဖြစ်စေကြွတာလန်းတာချတာလေးပဲရှုနေတာဖြစ်စေထိုင်တာထိတာလေးပဲရှုနေတာဖြစ်စေရှုတိုင်းရှုတိုင်းဟာစိတ်ထဲမှာယောဂီရဲ့အသိဉာဏ်ထဲမှာမမြဲတဲ့သဘောကြီး သုံးသပ်ဆင်ញင်မိလာမမြဲတဲ့သဘောလေးတွေကိုသူဟာသူသုံးသပ်ဆင်ញင်မိလာတယ်မှတ်တိုင်းမှတ်တိုင်းမှတ်စရာအာယုံလေးတွေကပေါ်လာသွားပေါ်လာလိုက်ပျောက်သွားလိုက်ပေါ်လာလိုက်ပျောက်သွားလိုက်အဲ့ဒီမမြဲတဲ့သဘောဒီအာယုံလေးတွေဟာအသက်ဟောင်း ပြောင်းလဲပြီးတော့အစာထိုးအစာထိုးဖြစ်ပေါ်လာတာလေးတွေတွေ့လိမ့်မယ်အသေးအဲ့ဒီလိုအသက်ဟောင်းပြောင်းလဲပြီးတော့ဖြစ်လိုက်ပြန်လိုက်ဖြစ်လိုက်ပြန်လိုက်နဲ့ဖြစ်ပြနေမှုကြောင့် ဖြစ်မှုပြက်မှုတွေမပြတ်နှိမ့်ဆက်နေတဲ့အတွက်ကြောင့်ဆင်းရဲတဲ့သဘောအကောင်ထင်မဟုတ်ဘဲနဲ့သူ့သဘောတိုင်သူဖြစ်နေတဲ့သဘောပဲဘာမှအကောင်ရဲ့အထည်ရဲ့တရရဲ့မရှိဘူးဘာတစ်ခုမှလည်းမိမိစီမံခန့်ခွဲလို့မရဘူးသူ့သဘောတိုင်သူဖြစ်နေတာပဲလို့အဲ့ဒီလိုရှူရင်းနဲ့ထိုင်ရှူရင်းဖြစ်စီရရှူရင်းဖြစ်စီသွားရှူရင်းဖြစ်စီသုံးသပ်ဆင်ခြင်မိပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာ သုံးသပ်ပြီးတော့သိတဲ့သုံးသပ်ဆင်ခြင်ပြီးသိတဲ့ဓမ္မတဏဉာဏ်တဲ့ဘာဉာဏ်လဲလေဘုန်းကြီးတို့အခုဝိပဿနာတတိပဋ္ဌာန်တရားတွေကိုတကယ်ရိုးရိုးသေးသေးရှုသွားတဲ့ပုဂ္ဂိုလ်တွေကိုတကယ်ဖြစ်နိုင်တဲ့ဉာဏ်ဖြစ်ပုံလေးတွေအခုဘုန်းကြီးအကျဉ်းစားလေးပြောပေးနေတာနော်ဘုန်းကြီးတို့ဒီမဟာစီဆရာတော်ဘုရားကြီးရဲ့နီးဟာဉာဏ်စဉ်နဲ့သွားတဲ့နီးဘာနဲ့သွားတဲ့နီးလဲ ဉာဏ်စင်နဲ့သွားတဲ့နီးဒီနေ့အတိုင်းကိုကကြိုးစားသွားရင် သူဟာသူတမာရီအားကြီးကောင်းလာပြီဆိုရင်ဉာဏ်တွေဟာတဉဏ်ပြီးတဉဏ်တဉဏ်ပြီးတဉဏ်တဉဏ်ပြီးတဉဏ်ဖြစ်လာအဲ့ဒီဉာဏ်တွေဖြစ်ဖြစ်လာသလိုပယ်သိမ့်ပယ်လိုက်တဲ့တခါလေလောဘတရားတွေဒေါသတရားတွေမောဟတရားတွေမာနတရားတွေအိတ်ဓာတွေမစ္စရိယတဖြည်းဖြည်းတဖြည်းဖြည်းယုံနေသွားအမှန်မြင်လာပြီဆိုရင်ပေါ့မမြင်ဘူးဆိုရင်တော့ဘယ်လို့မှဒါတွေယုံနေပြီးတော့မသွားနိုင်ဘူးကင်းပြပြီးတော့မသွားနိုင် အဲ့ဒီလိုဒီမှာဉာဏ်လေးတွေဖြစ်ပုံလေးဒီတမတနာဉာဏ်ကိုတည်တည်ချာချာရောက်နေတဲ့ပုဂ္ဂိုလ်ကဒီယုတ်တရားနံတရားတွေရဲ့ဖြစ်ပြီးပြက်သွားတာကိုတည်တည်ချာချာဉာဏ်နဲ့တွေ့လိုက်တာတော့မဟုတ်ဘူးအာလုံးဖြစ်ပြီးမှပြန်ပြန်ပြီးတော့သူကသုံးသက်ဆင်ခြင်ကြည့်တာဘာလို့ကြည့်တာလဲသုံးသက်ဆင်ခြင်ကြည့်တာဩဒီယုတ်တရားနံတရားတွေဟာဘာမှမမြဲပါလား အားလုံးဟာလူရည်လို့ဖြစ်လာပြီးရင်နောက်ဆုံးသိရမှာပါလားမမြဲတဲ့တရားတွေပါလားလို့ဒါသုံးသပ်ဆင်ခြင်နေတာဒါကမမြဲတဲ့ဉာဏ်ကြီးပေါ်နေပြီလို့သွားပြီးတော့ကိုယ့်ကိုယ်ပေါ့ထုတ်ဖို့ပြောလို့မဖြစ်ဘူးဒါဆင်ခြင်ပြီးသိတဲ့ဉာဏ်ဘာဖြစ်ပြီးသိတဲ့ဉာဏ်လဲဆင်ခြင်ပြီးသိတဲ့ဉာဏ်ကိုယ့်အကိုဆင်ခြင်နေဆင်ခြင်ကောင်းကောင်းနဲ့ဆင်ခြင်လို့ကတော့ဒီမမြဲတာတွေလည်းသိတယ်ဆင်ရဲတာတွေလည်းသိတယ်စိုးမရတာတွေရောမသိဘူးလား ဟေဟောဒီတမတနဉာဏ်ရောက်တဲ့အခါကျတော့ယောဂီကဆင်ခြင်လို့ကောင်းကောင်းနဲ့ဆင်ခြင်နေတာအဲ့ဒီလိုဆင်ခြင်ပြီးတော့ဒီကရဲမမြဲတာဆင်းရဲတာစိုးမရတာတွေသိတာအဲ့ဒီဉာဏ်ရောက်တဲ့အခါကဏ္ဍကြတော့အလင်းရောင်လေးတွေဒါလေးတွေတွေ့လာပြီ အာယုန်နမိတ်ကလေးတွေဒီမှာထင်းလာပြီအာယုန်တွေဟာအမျိုးမျိုးပုံပုံဒီဉာဏ်ရောက်တဲ့အခါထင်တတ်ပါဘုရားเจ้าကံစီရီပထိုးတွေလည်းထင်တတ်တယ်မိမိတို့အယိုးစုတို့အသေးကောင်တို့ အပုတ်ကောင်းတို့စသည်ဖြင့်ဒီလိုအာယုဇိုးတွေနဲ့ထင်တတ်တယ်ကြောက်ဖွယ်လမ်းပွင်တခါမှမတွေ့ဘူးမမြင်ဘူးတဲ့ပုံကိုယ်ကြီးကိုကိုစိမ့်စိမ့်ဝါးဝါးလာပြီးတော့ကိုယ့်ရဲ့ဂရင်ဘေးကနေမတ်တရံပြီးတော့ကြည်နေတာကြီးလည်းထင်တယ်မိမိရဲ့အာယုန်ထဲမှာဘယ်မှာလဲတကယ်လားအာယုန်ထဲမှာလားမိမိအာယုန်ထဲမှာအဲ့ဒီလိုအာယုန်တွေထင်လာတတ်တယ် အဲတခါတရံမှာမိမိအိတ်နေတဲ့အခါမှာတွန့်ချနေတယ်လို့ဂရင်ဘုံကဆွဲချနေတယ်လို့ဂရင်ကြီးခါချနေတယ်လို့ကိုယ့်ပေါ်မှာတက်ဖြစ်တယ်လို့အဲ့ဒီလိုတွေခံစားနေရအဲ့ဒီအချိန်မှာကိုကအမှတ်တွေကလည်းမြဲနေပြီတတိတွေကလည်းမြဲနေပြီသီလကလည်းစင်ကြယ်နေတယ်ဆိုတော့အဲ့ဒီလိုသီလစင်ကြယ်နေပြီဆိုရင်ဘုန်းကြီးမနေ့ကပြောခဲ့တယ်ထင်ပါတယ်မတရပြီးတော့ရှူရင်းတယ်လေတိတ်တာမထေလေး အဲ့ဒီဒိဋ္ဌမထေလေးကလှိုင်ကူထဲရောက်လာတဲ့အခါအဲ့ဒီလှိုင်ကူထဲမှာရှိတဲ့နတ်တွေတီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ရောက်လာတော့နေနိုင်ရလားမနေနိုင်တော့သူတို့နေရထိုင်ရဆင်းရဲတော့ဒီပုဂ္ဂိုလ်ကိုသဘောကျသလားမကျဘူးလားဒီပုဂ္ဂိုလ်ကိုဆက်နေစေချင်တာလားမနေနိုင်အောင်လုပ်ရမှာလားမနေနိုင်အောင်လုပ်ကြတာအခုလည်းပဲဘုန်းကြီးတို့ယောဂီများတချို့ကတရားအထုတ်ရင်ဘာတွေဖြစ်တယ်ညာတွေဖြစ်တယ်ဘုန်းကြီးတို့ကတော့ဒီရှေ့ပိုင်းကတကယ်တဘာဝလက္ခဏာလေးတွေကောင်းကောင်းထင်လာတဲ့ပုဂ္ဂိုလ်ဆိုရင် အဲ့ဒီယောဂီပုဂ္ဂိုလ်ဒီလိုဖြစ်နေတာဆိုရင်အမှန်ပဲသူကြိုးစားပြီးတော့အားထုတ်လို့တတိတမာတိတွေအားကောင်းနေတယ်တတိတွေမြဲနေတယ်သီလကလည်းစင်ကြယ်နေတယ်စင်ကြယ်နေတဲ့အခါကလည်းကြတော့ဘာပဲဖြစ်ဖြစ်သီလတမာတိပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေရောက်နေပြီဆိုရင်အဲ့ဒီမှာစောင့်ရှောက်တဲ့နတ်တွေကနေရာတွေဘာလို့ရတာလဲဖယ်ပေးရတဲ့အခါကျမကျေနပ်ဘူးမကျေနပ်တဲ့အခါကလည်းကြတော့ဟောကိုထင်ပြရင်လည်းမပြဘူးလားကဲအဲ့ဒီအခါကလည်းမျိုးကြတော့ဟောကို့မှာကြောက်ဖွယ်လန့်ဖွယ်အာယုန်တွေထင်ရ အဲ့ဒီခံမျိုးကြတော့ဘုန်းကြီးတို့ကတော့ယောဂီကတော့ဖြင့်တော်တော်ကိုထိတ်လန့်နေဘုန်းကြီးတို့ကလူနာမျက်ဖြူဆိုင်လေဘသူကြိုက်လေဆရာကြိုက်လေပဲလူနာမှာတော့တခါလေမျက်ဖြူဆိုင်နေပြီဒါပေမဲ့ဆရာကတော့သူတိုက်လိုက်တဲ့ဈေးကစွမ်းပြနေပြီဆိုတာသိပြီးတော့ဆရာကြိုက်လေပဲအခုလေဘုန်းကြီးယောဂီကဘုန်းကြီးညွန်ပြတဲ့အတိုင်းလိုက်နာပြီးတကယ်ရိုးရိုးသေးသေးအားထုတ်တဲ့အတွက်ကြောင့်သူဖြစ်တင်ဖြစ်တတ်တာတွေဖြစ်နေပြီဆရာသဘောကျနေပြီကမ္မထဆရာသိကြိုက်နေ အမြဲတမ်းယောဂီများကကောင်းတယ်ဗျာတပည့်တော်မှတ်ကောင်းတယ်ထိုင်ကောင်းတယ်ပြောတိုင်းဆရာကြိုက်နေတာမဟုတ်ဘူးသူဖြစ်ရမယ်ညာဖြစ်ကိုဖြစ်ရမယ်ဒီပုဂ္ဂိုလ်ဟာတခါတည်းဝေဒနာတွေပုံရမယ့်ချိန်ပုံကိုပုံရမယ်စိတ်တွေထွက်တဲ့ချိန်ထွက်ကိုထွက်ရမယ်အာယုန်တွေမြင်တဲ့ချိန်မြင်ကိုမြင်ရမယ်သူကဒီအဲ့လိုဖြစ်လာတဲ့အချိန်လေးမှာဩဒီယောဂီဟာသူဖြစ်တဲ့ဖြစ်တတ်တဲ့ဉာဏ်လေးတွေမှာသူကသူဖြစ်နေပြီရှင်းရှင်းလင်းလင်းဖြစ်နေပြီဆိုတာကိုကမ္မဋ္ဌာန်းဆရာသဘောကျတယ်။အေးအဲ့ဒါလေးတွေကိုကမ္မဋ္ဌာန်းဆရာကတခါတည်းယောဂီကို အဲ့ဒီမြင်ခိုက်မှာမြင်တာကြောက်စရာကိုကြောက်ကြောက်တဲ့စိတ်ဖြစ်လာရင်ကြောက်စိတ်ကလေးကိုမှတ်ဖို့မြင်လာရင်မြင်တဲ့အာယုံလေးကိုမလောက်အောင်ရှုမှတ်ဖို့ဒီလိုမှမရှုမှတ်နိုင်ဘူးဆိုရင်မိမိရဲ့ပင်နိုင်ကမ္မဋ္ဌာန်းဖြစ်တဲ့ဖောင်းအာယုံပင်အာယုံလေးကိုပဲရှုမှတ်ဖို့ကမ္မဋ္ဌာန်းတရားကမ္မဋ္ဌာန်းဆရာကနီလန်ပေးပြီးတော့ဒါတွေကိုပိုင်ပိုင်နိုင်နိုင်တခါနဲ့စွစွဆက်ဆက်ရှုမှတ်သွားဖို့လေသင်ပါသင်ကြားပေးရတယ်အဲ့ဒီကံမှာဒီတိုင်းရှုမှတ်ရင်တညာနှစ်ညဆိုမရှိတော့ နောက်ထပ်ထိပ်ပွန်လန့်မွေအာယုံစိုးတွေပါမြင်တော့အေးအေးဆေးဆေးလေးနဲ့တခါလဲရှုမှတ်လို့ကောင်းလာအဲ့ဒီမှာဒီလိုမှတ်လို့ကောင်းလာတဲ့အလင်းရောင်လေးတွေမြင်လာတယ်ဒါလေးတွေမြင်လာတဲ့အခါမျိုးကြတော့ယောဂီပုဂ္ဂိုလ်ကအာယုံလေးတွေအမျိုးမျိုးဖုံဖုံတွေ့နေရရင်သူကตายာပြီးတော့ရှေ့ကိုဆက်ပြီးတော့မကြိုးစားပဲဖြစ်တတ်အဲ့ဒီအချိန်လေးမှာကမ္မဒန်းဆရာကသူ့ကိုအမှတ်ကိုတခါလဲတိုးပြီးတော့အမှတ်ကိုတေချာစိစိဆက်ဆက်မှတ်အောင်အထူးကြောင်းကြဆိုင်ပြီးမှတ်အောင်တွန်းအားပေးရတယ် ဘာအားပေးရလဲကမ္မဋ္ဌာန်းဆရာအရေးကြီးသလားမကြီးဘူးလားကိုယောဂီရဲ့အနေအထားကိုသိတဲ့သလားမသိတဲ့ဘူးလားသိနေရတယ်ကမ္မဋ္ဌာန်းဆရာအတွေ့အကြုံရင့်ကျက်တဲ့ပုဂ္ဂိုလ်ဟာအဲ့ဒီလိုကမ္မဋ္ဌာန်းယောဂီရဲ့ပြောတဲ့စကားကိုနားထောင်ရတယ်ယောဂီရဲ့အမှုအရာအိန္ဒြေကိုအသွေးသားကိုကြည့်ရတယ်အဲ့ဒီလိုအနေထားကိုကြည့်ပြီးတော့ယောဂီကိုပြုပြင်ပေးနိုင်ရတယ်အဲ့ဒီကနေပြီးတော့တခါနဲ့တွန်းအားလေးပေးပြီးတော့တခါနဲ့ဝိရိယတွန်းပြီးစူးစမ်းလိုက်တဲ့အခါကျတော့ ရှုတိုင်းရှုတိုင်းဟာရှုစရာ အာယုံလေးဖြစ်ပေါ်လာတာနဲ့တည်တယ်ချုပ်ပြောက်သွားတာနဲ့တည်တယ်ကုံဆုံးသွားတာနဲ့တည်တယ်ဥမာအပြင်ဖောင်းတာလေးရှုတယ်ဆိုရင်ဖောင်းမှုလေးစဖြစ်ပေါ်လာတာတည်တယ်ဖောင်းမှုလေးမရှိတော့ဘူးဆုံးသွားတာတည်တယ်ပိဏာလေးရှုလိုက်ရင်လည်းပိဏာလေးစဖြစ်ပေါ်လာတာတည်တယ်ပိဏာလေးဆုံးသွားတာတည်တယ်ဖြစ်တာနဲ့ပါတယ်နဲ့ပြက်တာလေးကိုမြင်နေတယ်ဈဉ္ညာလျှောက်ပြီးရှုနေတယ်ဆိုရင်လည်းပဲညာလန်းနဲ့ဘယ်လန်းနဲ့ပဲလျှောက်လျှောက် ကြွတဲ့လမ်းတွေချတဲ့လူပဲလျှောက်လျှောက်ခြေလမ်းတိုင်းခြေလမ်းတိုင်းရဲ့ပေါ်လာတာစပြီးဖြစ်တာလည်းသိတယ်ဆုံးပြောက်သွားတာလည်းသိတယ်ကြွတယ်ဆိုရင်ကြွတာလေးရဲ့အစာကြွတာလေးဆုံးသွားတာသိတယ်လမ်းတယ်ဆိုရင်လမ်းတာလေးအစာတိုင်းသိတယ်လမ်းမှုလေးဆုံးသွားတာလည်းသိတယ်ချတာလေးအစာပိုင်းလည်းသိတယ်ချမှုလေးအစာဆုံးသွားတာလည်းသိတယ်အဲ့ဒီလိုယောဂီပုဂ္ဂိုလ်ဟာအစနဲ့အဆုံးအစနဲ့အဆုံးအဖြစ်နဲ့အပျက်တွေကိုဒေသေးချာချာဉာဏ်နဲ့တွေ့လာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဥဒေယပယဉာဏ်ပညာနဲ့ ဒီတော့ဒီဥရိယဘယဉာဏ်ကိုယောဂီပုဂ္ဂိုလ်ပိုင်ပိုင်နိုင်နိုင်ဖြစ်ပြီးရှုမှတ်တိုင်း ရှုမှတ်တိုင်းဟာထိုင်ရှုမှတ်တဲ့ခံမှလည်းပဲဒီဖြစ်မှုပြမှုသဘောတွေတွေ့နေရပ်ပြီးရှုမှတ်တဲ့ခံမှလည်းခန္ဓာညာဆိုင်ရှုတဲ့ခံမှဖြစ်မှုပြမှုသဘောတွေတွေ့နေတယ်ဈဉ္ညာလျှောက်ပြီးရှုမှတ်တဲ့ခံမှလည်းပဲဖြစ်မှုပြမှုသဘောတွေတွေ့နေတယ်မိမိရဲ့အိယာပုံမှာလျောင်းဆက်ပြီးတော့ရှုတဲ့အခါမှာလည်းဒီလိုပဲမိမိရဲ့အာယုန်ထဲမှာမြင်လာတဲ့အစင်းအာယုန်ရှုလိုက်ရင်လည်းဖြစ်ဖြစ် ဒီသဘောပဲတွေ့ရတယ်နားကကြားလာတဲ့အတန်အာယုံလေးရှုလိုက်ရင်လေဟိုကအတန်လေးပေါ်လာတာနဲ့မှတ်လိုက်တာနဲ့ပြတ်သွားလိုက်တန်လေးပေါ်လာတာနဲ့မှတ်လိုက်တာနဲ့ပြတ်သွားလိုက်အဲ့ဒီဖြစ်မှုပြတ်မှုသဘောတွေပဲတွေ့ရတယ်အနံလေးရှုတာအရသာစသည်တာအတွေ့အထိတွေ့ထိတာစေကုစဉ်းစားကြံစည်မှုမှစပြီးတော့ရှုတိုင်းရှုတိုင်းဟာမြဲတာသိသလားမမြဲတာသိသလားအဲ့ဒီလိုကိုပိုင်ပိုင်နိုင်နိုင် မမြဲတဲ့သဘောကြီးတဲ့သိနေပြီဆိုရင်ဒီပုဂ္ဂိုလ်ရဲ့ညာပညာခေါ်တယ် ဘာနဲ့ဘာကိုသိတာလဲအဖြစ်နဲ့အပြည့်ကိုဘုန်းကြီးဟောလို့သိတာလားကိုယ်တိုင်ရှုလို့သိတာလားအဲ့ဒီလိုကိုယ်တိုင်ရှုတာကိုကိုယ်တိုင်ရှုပြီးသိတာကိုဘာဝနာမယဉဏ်ခေါ်တယ်။ဘာဉဏ်ခေါ်လဲ။ဘာဝနာမယဉဏ်ဘုန်းကြီးဟောလို့သိတဲ့အတိကတော့တုတ္တမယဉဏ်။ဘာဉဏ်လဲ။စာရိဖတ်လို့သိတဲ့အတိကတော့တုတ္တမယဉဏ်။စိတ်ကူးနဲ့စဉ်းစားပြီးသိတဲ့အတိကြတော့စိန္ဒမယဉဏ် အခုဘုန်းကြီးတို့ယောဂီများအခုကိုယ်တိုင်ရှုပြီးကိုယ်တိုင်သိလိုက်တာကတော့ဘာညာလဲဘာဝနာမယညာအဲ့ဒီညာမျိုးကိုပိုင်ပိုင်နေနေရအဲ့ဒီတော့ဒီမှာမိမိတို့ကဒီမမြဲတာကိုသိချာသိနေပြီဆက်လက်ပြီးတော့ရှုနေတဲ့အခါကာလကြတော့ဒီဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နေအဲ့ဒီမမြဲတာတွေကြီးတဲ့တွေ့နေတဲ့အခါကာလကြတော့ဒီခန္ဓာကိုယ်ကြီးမမြဲတာကြီးတဲ့သိနေတော့ဒီခန္ဓာကိုယ်ကြီးဟာအာကိုလောက်သလားအာမကိုလောက်ဘူးလား ဘာမှအာမကိုလောက်တဲ့ခန္ဓာကိုယ်ကြီးတကယ်ကိုဆင်းရဲဒုံကြီးကိုကိုပွေ့ဖက်ထားရတယ်လို့ပဲအဲ့ဒီဉာဏ်ကိုပေါ်လာတယ်ဆင်းရဲတဲ့ဒုက္ခ ानु ပဒနာဉာဏ်တွေပေါ်လာတယ်ဖြစ်မှုပြက်မှုတွေမပြတ်နှိမ့်ဆက်နေလို့ဘာကိုပဲကြည်ကြည်ဘာကိုပဲသိသိမြဲတာတွေ့သလားမမြဲတာတွေ့သလားမမြဲတာတွေကြီးတွေတွေ့တဲ့အခါကလည်းကြတော့ဘာတစ်ခုမှအကောင်းရင်လို့မရှိတော့အကောင်းမရှိတော့ကို့မှာဘာမှကိုပိုင်ဆိုင်ထားတာကြီးဟာ တခက်မကောင်းတာကြီးပိုင်ဆိုင်ပွေ့ပိုက်ထားရပြီဆိုတဲ့ကကိုရောစေရောဘာဖြစ်မလဲဆင်းရဲပြီမိမိတို့စဉ်းစားကြည့်ပေါ့မိမိတို့ကိုယ့်ရဲ့မိသားစုဘဝကိုကြည့်ပေါ့ဘာမှအားမကိုလောက်တဲ့ပုဂ္ဂိုလ်တယောက်ကိုကိုပွေ့ပိုက်ထားရပြီဆိုရင်ကိုရောစေရောဘာဖြစ်မလဲသိဆင်းရဲတာအခုလည်းပဲဒီမှာလုံးဝမမြဲတဲ့ဘာတစ်ခုမှမမြဲဘူးဘာတစ်ခုမှမမြဲဘူးဆိုမှတော့ဘယ်မှာကောင်းတော့မလဲအဲ့ဒီမကောင်းတာကြီးကိုကိုဟာရရှိထားတယ်ဒီခန္ဓာကြီး အဲ့တော့ဒါကိုစေရောကိုဆင်းရဲဒုက္ခ ानु ပဒနာညာနေအဲ့ဒီဆင်းရဲတွေကိုလိုချင်သလားမလိုချင်ဘူးလားမလိုချင်ပေမဲ့လို့ခန္ဓာရနေတဲ့အတွက်ရှောင်းလို့တင်းလို့ရမလားအဲ့တော့ကိုအစိုးရသလားမရဘူးလားအစိုးမရတာကိုအတ္တခေါ်မလားနတ္တခေါ်မလားကဲအဲ့ဒီတော့ဘုန်းကြီးတို့ယောဂီပုဂ္ဂိုလ်ဟာဒီဥရိယဘယဉာဏ်ကိုရောက်နေတဲ့အခါကျတော့ဖြစ်ဖြစ်တည်နေတည်တယ်ဆက်လက်ရှုသွားရင် တခါလဲမမြဲလို့ဆင်းရဲတဲ့သဘောစိုးမရတဲ့သဘောဒီသဘောတွေကိုကိုကညာနဲ့တွေ့နေပြီဆိုရင်မြတ်စွာဘုရားဟောနေကိုတွေးနဲ့မကိုင်းညီဘူးလားမြတ်စွာဘုရားကတပ်ပိသင်္ခါရအနိစ္စယုတ်တရားနဲ့တရားသင်္ခါရတရားတွေမြဲတယ်ဟောသလားမမြဲဘူးဟောသလားအခုယောဂီကကိုတွေးဒီမှာရှုနေတဲ့အခါမြဲတာတွေ့သလားမမြဲတာတွေ့သလားမြတ်စွာဘုရားကတပ်ပိသင်္ခါရဒုက္ခယုံ nant တရားတွေချမ်းသာတယ်ဟောသလားဆင်းရဲတာဟောသလား အခုကိုကယောဂီကခန္ဓာညာဆိုင်ပြီးရှုနေတဲ့အခါချမ်းသာတာတွေ့တာလားဆင်းရဲတာတွေ့တာလားတပ်ပေဓမ္မအနတ္တယုံနာဓမ္မသင်္ခါရတရားတွေမမြဲဘူးလို့ဟောထားတယ်အခုကိုယ်တိုင်ညာနဲ့ရှုနေတဲ့အခါကျတော့ဒီယုံနာတရားတွေကကိုယ်လိုတိုင်းဖြစ်သလားမဖြစ်ဘူးလားကဲကိုယ်သဘောတိုင်ကိုမဖြစ်တဲ့အစိုးရတာလားအစိုးမရတာလားကဲအစိုးမရတဲ့အနတ္တသဘောတွေကိုယ်တိုင်ညာနဲ့မတွေ့ရဘူးလားဖះဟောနဲ့ကိုယ်တွေနဲ့ကန့်ညီသလားမကန့်ညီဘူးလား ဝမ်းသာမလားဝမ်းနည်းမလားအဲ့ဒီမှာဝမ်းသာမှုပီတိတွေလာတာအဲ့ဒီကြမှာလာတာပီတိတွေကအဲ့ဒီချိန်ကျတော့ဘုန်းကြီးတို့ယောဂီများပီတိတွေလာပြီခုတကပီတိတဲ့ခုတကပီတိဆိုတော့ချက်သိမ်းမွင်းကြီးနေထားတယ်အဲ့ဒီမှာတစ်ချိန်နှစ်ချိန်လေးပဲထားတယ်ချက်သိမ်းမွင်းကြီးလေးတွေဟိုနေရာထားတယ်ဒီနေရာထားတယ်ခုတကပီတိခဏိကပီတိကြတော့တခဏလေးမဟုတ်ခဏခဏထားခဏခဏချက်သိမ်းမွင်းကြီးတွေတပြန်ပြန်ထားနေတာ ဝမ်းသာနေတာဘာဖြစ်နေတာလဲအေးမိမိဖျားဟောတဲ့ကိုယ်တွေနဲ့ကန့်ညီလို့လားမကန့်ညီလို့လားကိုတွေ့တွေကတကယ်ကိုဘုရားဟောနဲ့ကန့်ညီနေပြီဆိုတော့ဒီနေ့ငါတို့မိမိတို့ကိုယ်ွယ်စည်းကန့်နေတဲ့မြတ်စွာဘုရားအမှန်ပဲအစစ်မှန်ဘုရားပဲမိမိတို့အားထုတ်နေတဲ့တရားတွေကဘုရားဟောတရားအစစ်မှန်တွေပဲလို့ယုံကြည်မှုတွေရောပို့ပြီးတော့မခိုင်မြဲဘူးလား မိမိတို့ကိုးကွယ်စည်းကပ်နေတဲ့တန်ဃာတော်တွေဟာလည်းပဲတကယ့်ဘုရားရှင်ရဲ့တပိသားတန်ဃာတော်အစစ်မှန်နေပဲဆိုတာကိုယုံကြည်မှုတွေပို့ပြီးတော့အာမကောင်းဘူးလားဗျာပို့ပြီးတော့အာကောင်းခံမြဲလာတယ်အဲ့ဒီမှာတခါနဲ့ကျက်သိမ်းမွင်းကြီးတွေတပြန်းပြန်းထားပြီးတော့ဒီတဲ့အာကောင်းတဲ့အခါကျတော့အောက်ကန္တိကပီတိတကိုယ်လုံးလွှမ်းခြုံသွားတော့မလို့ကျက်သိမ်းမွင်းကြီးတွေဖြန်းဆိုထတခါတရံမှာအောက်ပိုင်းကနေပြီးတော့အပေါ်ပိုင်းကိုတခါတရံမှာအပေါ်ပိုင်းကနေအောက်ပိုင်းကို ခြေသင်းဝင်းချင်းတွေဒီခါလဲတဖြည်းဖြည်းအားကြီးတဲ့ပီတိတွေဖြစ်တယ်ကြီးတဲ့ပူပြီးတော့ပီတိတွေအားကောင်းလာပြီဆိုရင်ဥပ္ပေကပီတိဗာပီတိတဲ့နိခန္ဓာကိုယ်ဟာကြမ်းနဲ့မထိတော့သလိုကြမ်းကနေပြီးတော့လွတ်ပြီးတော့အပေါ်ကိုချွတ်တက်နေသလိုပဲဥပ္ပေကပီတိဗာပီတိတဲ့နိဥပ္ပေကပီတိဥပ္ပေကပီတိဆိုတာခန္ဓာကိုယ်ဟာအပေါ်ကိုကြွပြီးတက်နေတယ်အောက်ကနေပြီးတော့တမိုင်လောက်တထွာလောက်တထောင်လောက် အပေါ်ကိုမြင့်ပြီးတော့တခါနဲ့ကျမ်းတဲ့ကိုကိုထိတယ်မတင်တော့တခါအပေါ်ကိုကြွတ်တက်နေတယ်ဒါဥပေကပီတိရဲ့သဘောကြီးဒီဥရိယဘယညံကောင်းကောင်းဖြစ်ပါတယ်ဆိုရင်ဒီပီတိတွေကိုယ်တိုင်တွေ့ရသလားမတွေ့ရဘူးလားတကယ်ဓမ္မပီတိတွေကိုယ်တိုင်တွေ့နေရဒီတဲ့ပို့ပြီးတော့အားကောင်းပြီဆိုရင်ဖရဏပီတိဘာပီတိတဲ့နဲအေးဖရဏပီတိဆိုတာကတော့မိတ်ထားတဲ့မျက်စိတောင်မဖွင့်ញင်လောက်အောင်ကောင်းတာ တရားကိုမဖြုတ်ချင်လောက်အောင်ကောင်းတာဟိုကစွန်းစားမဲ့နေရာကနေပြီးတော့ကြီးစီခေါက်နေပြီကြားတယ်မထချင်တော့အမှတ်ကတရားအမှတ်တွေကကောင်းလို့လားမကောင်းလို့လားအင်မတန်ကောင်းနေတယ်အမှတ်ကိုမလွတ်ချင်တော့ဒီလောက်တောင်ကောင်းတဲ့အမှတ်ကိုမလွတ်ချင်တော့ကိုဟာစပြီးတော့တရားစခန်းဝင်စားတော့မှစိတ်တည်စူးစီးရတယ်စိတ်တည်ကိုတည်ငြိမ်အောင်ထိန်းလို့မရခဲ့ဘူး ဒါတွေကိုအမျိုးမျိုးထိုင်ဣရိယာပုနဲ့ကြိုးစားရှုမှတ်ခဲ့ရတယ်။စဉ္ညာဣရိယာပုနဲ့ကြိုးစားရှုမှတ်ခဲ့ရရက်တဲ့ဣရိယာပုနဲ့ကြိုးစားရှုမှတ်ခဲ့ရတယ်။နောက်ဆုံးသူများအိတ်ချိန်တောင်ကိုမအိတ်သေးပဲနဲ့အိယာပေါ်မှာလဲလျောင်းရင်းနဲ့ရှုမှတ်ခဲ့ရ။အဲဒီလိုပင်ပန်းကြီးစွာကြိုးစားပြီးတော့စုစည်းလာခဲ့တဲ့စိတ်တွေတည်ငြိမ်မှုတွေအားကောင်းလာတဲ့အခါကျတော့မှဒီဝိပဿနာဉာဏ်လေးတွေဖြစ်လို့ဒီဥရိယဘယဉာဏ်ကောင်းကောင်းကြီးဖြစ်လာ။အဲလိုကောင်းကောင်းကြီးဖြစ်လာတဲ့အခါကလည်းကြတော့အခုလိုအမှတ်တတိတွေ တိတ်မြဲပြီးတော့တခါလေကိုရောစိတ်ရောဟာဘာမှပင်ပန်းဆင်းရဲတာမရှိတော့အဲ့ဒီခါကလာကြတော့တခါလေမှိတ်ထားတဲ့မျက်စိလေးတောင်မဖွင့်ညင်လောက်အောင်ကိုကောင်းနေတယ်ဒီဉာဏ်ကိုရောက်နေပြီဒီပီတိတွေဖြစ်နေပြီဆိုရင်လူနဲ့သူနဲ့တောင်မတွေ့ချင်တော့ဂျောင်ကောင်းကောင်းလေးမှာကိုယ့်ဟာကိုယ်တရားလေးပဲဂျောင်ကောင်းကောင်းလေးဝင်ပြီးတော့အထုနေချင်တယ်လူနဲ့သူနဲ့ဘယ်သူနဲ့မှမတွေ့ချင်တော့အဲ့ဒီလောက်ကိုစိတ်တွေကလည်းပဲဝိဝေကဖြစ်သွားတယ် အဲ့ဒီလောက်ကိုဒီမှာပီတိတွေကတလောက်အားကောင်းလာတယ်အဲ့ဒီလိုပီတိတွေအားကောင်းလာပြီဆိုတော့ရှုမှတ်နေရတာဟာတခါတည်းရှုမှတ်တိုင်းရှုမှတ်တိုင်းရဲ့ရုပ်သဘောနာမ်သဘောရဲ့ဖြစ်မှုပြက်မှုသဘောလေးတွေကိုကိုယ်တိုင်ညံနဲ့မတွေ့ဘူးလားထိုင်ရှုတဲ့အခါမှာလည်းဖြစ်ပြနေတာပဲတွေ့ရရက်ရှုတဲ့အခါမှာလည်းဖြစ်ပြနေတာပဲတွေ့ရသွားရင်ရှုတဲ့အခါမှာလည်းဖြစ်ပြနေတာပဲတွေ့ရတယ်တည်းဖြစ်ပြနေတာဟိုအတန်လေးကြားလိုက်တယ်ကြားတဲ့အတန်လေးရှုလိုက်တယ်မရှိတော့ဘူးဖြစ်ပြသွားတယ် အနံလေးနံနေဒီအနံလေးရှုလိုက်တယ်မရှိတော့ဘူးပြတ်သွားတယ်။အမိမိရဲ့အာယုံလေးတစ်ခုကိုမြင်လိုက်တယ်မြင်တဲ့အာယုံလေးဟာဒီခါတဲ့မရှိတော့ဘူးပြတ်သွားတယ်မှတ်ချင်တောင်မရှိတော့အဲ့ဒီလိုကိုဖြစ်မှုပြက်မှုတွေဟာအကုန်လုံးကိုလိုက်ပြီးတော့တိနေတယ်ဆိုတော့ညံတွေကတုံးနေတာလားထက်မြက်နေတာလားညံတွေကအင်မတန်ထက်မြက်နေတယ်ဩပါတိစေဝညံနေစညံတွေကအင်မတန်ထက်မြက်ဒီပီတိတွေကလည်းအားကောင်းလာတဲ့အခါကျခန္ဓာကိုယ်ကြီးကကြွားပြီးတော့ပေါ့ပြီးတော့တခြားစိတ်တွေ ဂျားစိတ်တွေဘာစိတ်မှမဝင်ဘူးမှတ်စိတ်ကြီးတယ်ပဲမြင်းနေပြီဆိုတဲ့အခါကလည်းကြတော့စိတ်တွေကမစင်ကြယ်ဘူးလားစိတ်တွေစင်ကြယ်မှုအားကောင်းတဲ့အခါကျတော့ခန္ဓာကိုယ်ထဲမှာလေပတ်သွားလာနေတဲ့သွေးတွေကရောမစင်ကြယ်ဘူးလားသွေးတွေကစင်ကြယ်ပြီးကြည်လင်သွားပြီဆိုတဲ့အခါကျတော့မိမိရဲ့ခန္ဓာကိုယ်ကြီးဟာအရေးဆင်းနေရအယောင်လင်းနေမထွက်နိုင်ဘူးလားအယောင်လင်းနေထွက်အရေးဆင်းနေရကြည်လင်ပြီးတော့အယောင်ဆင်းနေထွက်ကုန် ယောဂီပုဂ္ဂိုလ်ဟာအဲ့ဒီမှာထိုင်ရင်းနဲ့ကိုရှုမှတ်နေတဲ့အချိန်မှာကိုယ့်ပတ်ဝန်းကျင်တစ်ခုလုံးကြီးဟာလင်းနေတယ်။အလင်းရောင်ကြီးထဲမှာကိုယ်တယောက်တည်းထိုင်နေရတယ်လို့ပဲ။အဲ့ဒီလိုကိုစိတ်ထဲကခံစားနေရတယ်။ကိုယ့်ပတ်ဝန်းကျင်တယောက်မှမရှိဘူး။ဘယ်အချိန်မှလည်းမသိဘူး။ဘယ်နေရာရောက်နေမှလည်းမသိဘူး။ပတ်ဝန်းကျင်တစ်ခုလုံးကလည်းဘာမှမရှိဘူး။ကိုယ်ကလည်းအလင်းရောင်ကြီးထဲမှာတယောက်တည်း။ကိုယ်ခန္ဓာကိုယ်ကြီးလည်းမြင်ရသလားဘာမှမမြင်အောင် အားလုံးဟာဒီလှုပ်နေတဲ့သဘောလေးရဲ့ဖြစ်ဖြစ်နေတဲ့သဘောလေးပဲဒါပဲသိနေတယ်။အဲဒီလိုကိုယောဂီပုဂ္ဂိုလ်ကတိတ်ကိုတခါနဲ့ချမ်းသာနေပြီဆိုတော့ကိုယ်စိတ်ထဲမှာငါတော့နိဗ္ဗာန်ကို ရောက်နေပြီလို့စိတ်ထဲမှာထင်မိတတ်တယ်။တကယ်ရောရောက်ကလားမရောက်သေးဘူး။အခုဓမ္မဥရိယဘုရားညံမှာတွေ့နေရတဲ့ဓမ္မအတွေ့တွေအလင်းရောင်တွေပိဋိတွေဖြစ်နေတာ အဲ့ဒီမှာဥရိယဗျာဉာဏ်ကိုတကယ်ကိုအဖြစ်ပြဉာဏ်ကောင်းကောင်းဖြစ်ပြီဆိုတဲ့ပုဂ္ဂိုလ်ဟာဒီဓမ္မပီတိတွေကိုယ်တိုင်မတွေ့ရဘူးလားအခုလိုဓမ္မရတ္တတရားအရသာလေးတွေကိုယ်တိုင်မတွေ့ရဘူးလားအဲ့ဒီမှာအမှတ်တည်းလေးပြည့်နေတတ်တယ်အလင်းရောင်ထဲမှာကိုကနေရတော့အာလုံးရှုသမျှအာယုန်တွေကလည်းပဲဘာတစ်ခုမှမြဲတာမတွေ့ရတော့ဖြစ်ဖြစ်တည်းတွေပဲမြင်နေရတော့ဉာဏ်တွေကလည်းထက်မြက်အသိဉာဏ်တွေကတိတ်ကိုလင်းလင်းမြန်မြန်သိနေတယ်ဆိုတဲ့အခါကျတော့ ကိုကိုကိုနိဗ္ဗာန်ကိုမျက်မှောက်ပြုနေပြီငါတော့တရားဓုတွေရနေပြီလို့ကိုကိုကိုအထင်လဲရောက်နေတတ်တယ်အဲ့လိုဆိုတော့ကိုမှတ်ရမယ်အမှတ်တွေတတိရသေးရဲ့လားမရတော့ဗျာအဲ့ဒီမှာလွတ်သွားဗျာအမှတ်တွေလွတ်သွားပြီးတော့ရှင်းဉဏ်ကိုတက်နိုင်ပါမလားမတက်နိုင်ဘူးဒါကြောင့်မို့အဲ့ဒီမှာဒီအလင်းရောင်ပီတိအလင်းရောင်တွေဖြစ်နေပြီပီတိတွေနဲ့ဖြစ်နေပြီဆိုတော့ဟောနောက်ကဘာတွေလာပြန်လဲဆိုတော့ဟောပတ္တတိတွေခန္ဓာကိုယ်ကြီးကကျန်းနဲ့လွတ်နေပြီအပေါ်ကိုကျွမ်းပြီးပေါ့နေတယ် အလင်းရောင်ကြီးထဲမှာလည်းရောက်နေတယ်ဆိုတော့ဘုန်းကြီးတို့ယောဂီများကိုရောစိတ်ရောငြိမ်းချမ်းငြိမ်းအေးမနေဘူးလားကာယပတ္တိစိတ်တပတ္တိကိုစိတ်တွေငြိမ်းအေးနေတယ်ဘာအပုသောကမှမဝင်တော့ကိုစိတ်တွေငြိမ်းအေးနေတယ်ဒုက္ခတိတ်ကိုချမ်းသာနေတယ်ဘာဖြစ်နေလဲချမ်းသာနေတယ်ဒီထဲမှာအဲ့ဒီလောက်ချမ်းသာနေပြီဆိုတော့ကိုကိုကို အထင်ကြီးလောက်သလားမကြီးလောက်ဘူးလား တောက်လျှောက်ကိုဟာပင်ပင်ပန်းပန်းနဲ့တမာရီထူထောင်ခဲ့ရတာကိုရောစေရောပင်ပန်းခံပြီးကြိုးစားခဲ့ရတဲ့ပုဂ္ဂိုလ်ဟာအခုလိုတကယ်ကိုငြင်းအေးပြီးတော့ငြင်းချမ်းနေတဲ့နေရာမျိုးလေးကိုရနေပြီဆိုတဲ့အခါကျတော့တိတ်ကိုကိုယ့်ကိုထင်ကြီးလာကိုယ်စိတ်ထဲမှာလည်းကိုယ်တိတ်ကိုစိတ်ကကတိတ်ကိုဝမ်းသာနေတယ်အဲ့ဒီမှာဒီတရားတွေတွေ့နေတာကိုကိုယ်နဲ့သက်ဆိုင်တဲ့ပုဂ္ဂိုလ်တွေကျေးဇူးရှိတဲ့ပုဂ္ဂိုလ်တွေကိုပြောခြင်းနဲ့စိတ်တွေဟောခြင်းနဲ့စိတ်တွေမဖြစ်ဘူးလား အဲ့ဒီလိုပြောခြင်းဟောခြင်းကိုလိုပဲတရားတွေအားထုတ်ပြီးဒီတရားတွေကိုကိုလိုတွေ့စေခြင်းနဲ့စိတ်ဆန္ဒတွေဟာတရားတရားတွေခေါ်တယ်။ဘာတရားတွေလဲ။အဲ့ဒီတရားတရားတွေကထက်လာသလားတုံသွားသလား။အတင်းထက်မြက်လာတယ်။တရားရဲ့အရာသာကိုယ်တိုင်တွေ့ရလို့လားမတွေ့ရလို့လား။ကိုယ်တိုင်တွေ့နေရလို့ဒီမှာကာယပတ္တိစိတ်တပတ္တိကိုယ်စိတ်တွေငြင်းအေးတယ်လို့ကာယလဟုတာစိတ်တလဟုတာခန္ဓာကိုယ်ဟာလေပေါ် စိတ်တွေကလည်းပေါ်ပါနေကာယမုရုဒစိတ်တမုရုဒကိုရောစိတ်ရောနုညံ့နေတယ်ဘာဖြစ်နေလဲအေးဟိုတုန်းကအပြောဆိုကြမ်းတမ်းတဲ့ပုဂ္ဂိုလ်ဟာဟောဒီညံရောက်သွားရင်ဘာဖြစ်သွားပြီလဲပြောဆိုတွေအလုံးနုညံ့သွားပြီဟိုတုန်းကအနေအထိုင်ကြမ်းတမ်းတဲ့ပုဂ္ဂိုလ်ဟာအခုဒီညံရောက်သွားရင်အနေအထိုင်นี่ဘာဖြစ်သွားလဲကိုရောစိတ်ရောအလုံးနုညံ့သွားတယ်အလုံးပြောဆိုတွေရောအကုန်လုံးနုညံ့သွားအဲ့ဒီလောက်တိအောင်ပြောင်းလဲသွားတယ်ဒီညံက အဲ့ဒီလူကိုပြောင်းလဲပြီးတော့တရားတရားတွေကထက်ပြီးတော့ပေးခြင်းနဲ့စိတ်တွေလူခြင်းနဲ့စိတ်တွေကိုလိုတရားတွေအထုတ်စေခြင်းနဲ့စိတ်တွေဟိုလူတွေ့လေတရားဟောခြင်းဒီလူတွေ့လေပြောခြင်းဆိုခြင်းနဲ့စိတ်ကူးနဲ့တခါနဲ့အိမ်ကလူတွေပြောဟောနေတာနဲ့တရားအမှတ်တွေမလွတ်ဘူးလားကဲအဲ့ဒီတော့ရှေ့ညံနေတက်နိုင်ပါအောင်မလားမတက်နိုင်တော့အခုလိုတရားရဲ့အရာဓာတွေတွေ့နေတယ်ဆိုရင်မဲ့သိက္ခာဝမ်းသာမနေနဲ့ကိုလိုခြင်းနဲ့စခန်းရောက်ပြီလားမရောက်သေးဘူးလား ရပြီလားမရသေးဘူးလားမရသေးဘူးနော်ဘုန်းကြီးတို့အခုမြန်မာဗုဒ္ဓဘာသာတွေဆိုတော့မြန်မာနိုင်ငံမှာအင်မတန်ထင်ရှားတဲ့ကြိုက်ထီယိုးစီတီတို့ကြိုက်ထီယိုးဖျားကိုရောက်ဖူးကြမှာပါတက်ဖူးကြမှာပါဟုတ်တယ်မို့လားဒါပေမဲ့လို့အခုခေတ်တက်ဖူးတာကတော့သိပြီးတော့ဒါကိုပုံစံပြလို့မရဘူးဘုန်းကြီးတို့ရှေးခေတ်ကပုံကိုယ်တွေတက်ဖူးတဲ့ပုံစံနဲ့တော့ဘုန်းကြီးတို့အခုဒီညံဖြစ်တာနဲ့တူတယ် ရှေးခေတ်ကပုံကိုယ်တွေကဘုန်းကြီးတို့ဒီမှာကင်မောစခန်းကနေပြီးတော့တောင်ပေါ်ကိုဆက်မတက်ရဘူးလားတောင်နေ တောင်ပေါင်းများစွာ မကြော်လွှားရဘူးလားအဲ့တော့ပင်မန်းသလားမပင်မန်းဘူးလားရှေ့ကိုဆက်တက်ချင်စိတ်တွေတောင် ကုန်မသွားဘူးလားဘာဘူးလို့လဲချမ်းသာလို့လားပင်မန်းလို့လားပင်မန်းလို့လို့အပေါ်ကဆင်းလာတဲ့ပုံကိုယ်တွေကဘာအားပေးလဲရောက်တော့မယ်ရောက်တော့မယ်ကြိုးစားလိုက်ရောက်တော့မယ်ရောက်တော့မယ်အားပေးတယ် အဲ့တော့ကိုကလည်းပဲတခါတည်းဟိုးတခါတည်းကြိုးစားရတာတောင်ဝေးထောက်ပြီးတော့တခါတည်းတက်ရတာအဲ့လိုတရင်တရင်နဲ့ဘာသွားတွေ့လဲဆိုတော့ဟိုးရေမြောင်ကြီးစခန်းနဲ့ဘာစခန်းလဲအဲ့ဒီရေမြောင်ကြီးစခန်းမရောက်ခင်မှာဘုန်းကြီးတို့အဲ့ဒီရေမြောင်ကြီးစခန်းကစားတော့ဆိုင်နေအများကြီးပဲအဲ့လိုအများကြီးတဲခုစရာတွေလည်းအများကြီးရှိတယ်အဲ့ဒီမှာအားလုံးကဟိုဘုန်းကြီးတို့အတန်ကျက်ဆက်တို့ဟိုကက်ဆက်တို့ဘာလို့ဖွင့်ကြတာနိစားတော့ဆိုင်နေဆိုတော့ အဲ့ဒီမှာခလန်းလန်းရောက်ပြီဆိုတော့အဲ့ဒီအတန်နေမကြားရဘူးလားဟာကြားရပြီဆိုတော့ရောက်တော့မင်းရောက်တော့မင်းဆိုတာသိပြီကိုကပင်မနာတွေလုံးဝတက်တာပြောက်ကင်းမသွားဘူးလားပြောက်ကင်းပြီးတော့ချမ်းသာသွားတယ်အဲ့ဒီရေမြောင်ကြီးစကန်းဟာဘုန်းကြီးတို့ကြိုက်ထီယိုဖရာရောက်ပြီလားမရောက်သေးဘူးလားစကန်းတစ်ထောက်ပဲရှိသေးတယ်ဟုတ်တယ်မို့လားဒါပေမဲ့လို့ကို့မှာတော့တခါလေရောက်ပြီလောက်ထီအောင်ကိုစိတ်တွေဝမ်းသာချမ်းသာသွားတယ်ဟုတ်တယ်မို့လားအေးဟောဒီ ရေမြောင်ကြီးစခန်းနဲ့ဒီဥရိယဗျာညာနဲ့တိတ်တူတာပဲဒီဥရိယဗျာညာရောက်ပြီဆိုအင်မတန်ချမ်းသာအင်မတန်ချမ်းသာတော့ကိုကိုကိုတကယ်ကိုလိုချင်တဲ့နိဗ္ဗာန်ကိုရပြီရောက်ပြီတရားသူတွေ့ပြီသူထင်ရလောက်အောင်ကိုစိတ်ထဲမှာဒီလောက်ကိုတရားရတာတွေတွေ့ရတယ်အဲဒီလိုနဲ့ဆက်လက်ပြီးတော့တရားတရားတွေအားကောင်းအားကောင်းတဲ့အခါကျတော့ဟောမိမိတိုက်တွန်းခြင်းနဲ့စိတ်တွေလူကျင်တန်းခြင်းနဲ့စိတ်တွေပေးခြင်းကမ်းခြင်းနဲ့စိတ်တွေတားဆီးလို့မရလောက်အောင်တရားတရားတွေထက်လာတယ်အဲဒီကနေပြီးတော့ဆက်လက်ပြီးတော့ဟိုရှုမှတ်နေတာပဲ အဲ့ဒီလူကဘာတွေတွေ့လာလဲဆိုတော့သူ့ရဲ့တရားအားတွေထက်တော့ဝရိယအားတွေရောမကောင်းဘူးလားဝရိယအားတွေကောင်းတော့တတိအားတွေရောမကောင်းဘူးလားကြောင်းကြစိုက်เสียလူသေးရလားမလိုတော့ဘူးသူ့ဟာသူပဲတခါလေဝရိယတွေကလည်းအားကောင်းတတိအားတွေကလည်းအားကောင်းအဲ့ဒီလိုနဲ့ရှုနေရတာဘာမှကြောင်းကြစိုက်เสียမလိုဘူးဟိုကသူ့အာယုံကပေါ်မှတ်စိတ်လေးကမှတ်လိုက် အာယုံကပေါ်လိုက်မှတ်စိတ်ကလေးကမှတ်လိုက်ဘယ်နေရာမှာလဲတတိကမလွတ်တော့ဘူး အဲ့ဒီလိုမြဲပြီးတော့နေလာတာအဲ့ဒီကနေပြီးတော့ဒီလောက်တရားအရသာကြီးကောင်းတော့ဒီတရားပေါ်မှာမိမိဟာနှစ်သက်သလားမနှစ်သက်ဘူးလားထိုင်တိုင်းထိုင်တိုင်းဒီအနေထားမျိုးပဲလိုချင်တော့တယ်ဒီတရားအရသာကိုပဲကိုခံစားခြင်းနေတော့တယ်ဒီအာယုံကိုပဲမျှော်လင့်တောင်းတပြီးတော့အထုတ်နေတော့တယ်အဲ့ဒီအခါကလည်းကြတော့ယောဂီပုဂ္ဂိုလ်ဟာရှေ့ဉာဏ်တက်ပါအောင်မလား မတက်တော့ဘူးဒီတရားပေါ်မှာဒီတရားအရသာတွေပေါ်မှာပဲပြန်ပြီးတော့နှစ်သက်မြန်နိုးနေတဲ့အတွက်ဓမ္မရာဂဓမ္မနန္ဒီဓမ္မရာဂဓမ္မနန္ဒီဒီတရားပေါ်မှာပြန်ပြီးနှစ်သက်နေတာအဲ့လိုနှစ်သက်နေပြီကိုကိုကိုတရားထုတွေရနေပြီတကယ်ကိုနိဗ္ဗာန်မျက်မှောက်ပြုနေပြီလို့ဒီလောက်တည်းအောင်အထင်ရောက်ပြီးတော့နေပြီဆိုတော့ဒီပုဂ္ဂိုလ်ရှိကိုမတူတတ်တော့ ဒါကြောင့်မို့ဒီအခုတွေ့ခဲ့တဲ့ဒီဉာဏ်ဒီအခုတွေ့ခဲ့တဲ့ဒီအတွေ့အသည့်တွေတရားအရသာတွေအလင်းရောင်ပီတိပတ္တိတွေဆိုတာဝိပဿနာဉာဏ်ညူးကြောင်းတရားတွေဗာတရားတွေလဲဒီတရားတွေတွေ့နေပြီဆိုရင်ဒါလောက်နဲ့ကျင့်တ်ပြီးတော့ရှေ့ကိုတရားတွေတက်ပါအောင်မလားဒါကြောင့်မို့ဒီဉာဏ်ရောက်လို့ဒါနဲ့ตาရနေရင်မေတ္တာဖို့တာလို့ပြောတာဗါတယ်လဲ အေးဒါလေးနဲ့ကျင့်တတ်နေရင်ရှေ့ကတကယ်ကိုအရိယာမဲ့ထီအောင်ရနိုင်ပါမလားမရနိုင်တော့အဲ့ဒီတော့ဒီနေရာမှာဆရာကောင်းတွေ့ဖို့မလိုဘူးလားကဲဒီလိုလေးတွေ့နေတဲ့ပုဂ္ဂိုလ်ကိုဒီလောက်တရားအရသာတွေတွေ့နေတဲ့ပုဂ္ဂိုလ်ကိုမင်းတော်တရားပြည့်စုံပြီငါ့ကိုအမျှဝေပါအောင်ဆိုရင်တော့သွားပြီသားမှတ်တော့သွားပြီသားမှတ်တော့အဲ့လိုမြောက်ပေးတဲ့ဆရာနဲ့တွေ့ရင်တော့ခမရတို့တွတ်တွတ်ခါသွားမယ်တွတ်တွတ်ခါသွားမယ်အဓိမာနတဲ့ပါတယ်လေ လွန်လွန်ကဲကဲမာနတွေတက်သွားတာဘယ်သူမှငါလိုမတွေ့ရအောင်ငါဟာတကယ့်တရားကိုငါတွေ့ပြီစစ်စစ်မှန်မှန်တွေ့ပြီဆိုပြီးအတိမာနာဖြစ်ပြီးတော့ဘယ်သူနဲ့မှယောနှော့လို့မရတော့အဲ့ဒီပုဂ္ဂိုလ်ကို အများကဘာဖြစ်သွားတာလဲပေါက်သွားပြီလို့ပြောတယ်ဘာဖြစ်သွားပြီလဲအေးအဲ့လိုပေါက်သွားအောင်လည်းမလုပ်နဲ့ကိုကိုကိုသိပြီးတော့ပေါက်သွားအောင်ထင် ဖြစ်သွားအောင်မလုပ်အောင်ဒါကိုဆရာကောင်းဒီနေရာမှာမလိုဘူးလား ဒီနေရာဆရာကောင်းနဲ့မတွေ့လို့ရှိရင်ဒါကိုပဲဆရာလည်းပဲသူလည်းပဲဒါလောက်ကိုပဲသူကတကယ်နိဗ္ဗာန်လောက်ထင်ရောက်နေတဲ့ဆရာသမားမျိုးတွေ့ပြီဆိုရင်ကတော့သွားပြီတော့မှတော့ရှေ့အထက်အထက်ညံနေရပါတော့မလားလုံးဝကိုမရနိုင်တော့အဲ့ဒီတော့ဒီနေရာမှာဒီဥဒယဘယညံကိုရောက်လို့အခုလိုပိဋိပတ်တိဒုက္ခသရစတဲ့ဒီတရားအရသာတွေတွေ့နေတဲ့အခါမှာဒါတွေကိုမိမိတို့ကတာယာမနေဘဲနဲ့ ဒီမိမိခံစားနေရတဲ့အတိုင်းချမ်းသာရင်ချမ်းသာတယ်ဝမ်းသာရင်ဝမ်းသာတယ်စသည်ဖြင့်လှူခြင်းရင်လှူခြင်းနဲ့ပေးခြင်းရင် ပေးခြင်းနဲ့စသည်ပေါ်သမျှအာယုန်တိုင်းကိုမလွတ်အောင်တခါလေတွန့်ပြီးတော့ရှုမှတ်ခံရတယ်။အဲဒီလိုဆရာကရှုမှတ်ခံရတဲ့အခါကျတော့မှရှုမှတ်မှုတွေတပည့်ကလည်းပဲလိုက်နာပြီးတော့ဆရာသမားကတော့ဒါလေးနဲ့တော့မကျေနပ်သေးဘူးဒါကိုအထက်ထက်သူဒီလောက်တောင်ချမ်းသာနေပြီဆိုရင်ကွယ်အထက်နိဗ္ဗာန်ချမ်းသာဆိုတာဒီထက်မကချမ်းသာရဲ့အဲ့ဒီနိဗ္ဗာန်ထိအောင် ရောက်ဖို့အတွက်ငါတို့ဆက်ကြိုးစားရမယ်အားပေးရတယ်အဲ့လိုအားပေးပြီးတော့တခါနဲ့တွန်းပြီးတော့သူ့ကိုဝရိယတိုးပြီးတော့တွန်းတင်ပြီးကြိုးစားအားထုတ်လို့ရှိရင်အဲ့ဒီမှာ ဥရိယဘယညာအားတွေပြည့်လာတဲ့အခါကလည်းကြတော့မှဖြစ်မှုပြည့်မှုသိတဲ့ညာကနေပြီးတော့အပြည့်ကိုသိတဲ့ညာဘာကိုသိတဲ့ညာလဲအဲ့ဒီမှာညာကူးသွားမယ်အဲ့ဒီမှာညာကူးသွားမယ် အဲ့တော့အပြက်ကိုသိတဲ့ဉာဏ်ကိုအပြက်တည်းကြီးတဲ့ရှုတိုင်းရှုတိုင်းဟာဘာရှုရှုအဖြစ်သဘောမထင်ရှားတော့ဘူး။ဘာပဲထင်ရှားလဲ။အပြက်သဘောကြီးတဲ့ပဲထင်ရှားတော့တယ်။အဲ့ဒီမှာဝေဒနာတွေဟိုတုန်းကရှုရတယ်နားတယ်နားတယ်ရှုရတယ်ကြာရင်အခုရှုစရာမလိုဘူးဟိုကနာတာလေးပေါ်လို့အဲ့ဒီဘက်ကိုညံလေးလှည့်လိုက်တာနဲ့မရှိတော့လှည့်လိုက်တာနဲ့မရှိတော့အဲ့ဒီလောက်ထိအောင်တခါလေအကုန်လုံးဟာအပြက်သဘောကြီးတဲ့မြင်နေရ ခန္ဓာကိုယ်ရှုလိုက်ခန္ဓာကိုယ်ကြီးတစ်ခုလုံးဟာတခါလေပြိုကျပျက်စီးနေတဲ့သဘောကြီးတယ်ပဲမိမိခန္ဓာကြည့်လို့ပျက်စီးတယ်လို့ပဲသူတစ်ပါးခန္ဓာကြည့်လိုက်ရင်လည်းဘာဖြစ်နေတာလဲအဲဒီလိုပျက်စီးနေတဲ့သဘောပဲတဲပုံလေးပုံထားတဲ့အောက်ကဘုန်းကြီးတို့လက်ကလေးနဲ့ရက်လိုက်ရင်အပေါ်ကတဲမုံတဲမွားတွေဘာဖြစ်သွားလဲပြိုဆင်းနေတယ်လို့ပဲအဲ့ဒီခန္ဓာကိုယ်ကြီးရဲ့ယုံမှုယုံမှာအားလုံးဟာပြိုကျပျက်စီးနေတဲ့သဘောပဲဘာနဲ့တူလဲဆိုရင်ရေကန်းစက်မှာဘုန်းကြီးတို့ရေလှိုင်းပုတ်တဲ့အခါမှာကန်းနေပြိုနေတယ်လို့ပဲ အဲမိမိရဲ့ခန္ဓာကိုယ်ပဲကြည့်ကြည့်သူတစ်ပါးခန္ဓာကိုယ်ပဲကြည့်ကြည့်အဖြစ်မြင်ရသလားအပြည့်မြင်ရသလားအပြည့်သဘောတွေနဲ့မြင်ရတော့မကြောက်ဘူးလားဘုရားညာဟုတ်တယ်မို့လားအေးကြောက်ပြီထင်တော့အဲ့ဒီမှာကြောက်တာတွေရဲ့ကြောက်စရာတွေနဲ့မြင်ရတော့ဒီခန္ဓာကြီးရတာအကောင်းထင်ပါအောင်မလားအာဒီနောဟညာအဲ့ဒီကဆက်လက်ပြီးတော့အကောင်းမထင်တော့ဒီခန္ဓာကိုယ်ကြီးရတာကိုသဘောကျသလားမကျတော့ဘူးလား အဲညင်းငွေ့လာတယ်နေပြည်တာညာဘာညာလဲအေးအဲ့ဒီညာရောက်ပြီဆိုရင်ဘုန်းကြီးတို့ကျေးဇူးတော်ရှင်မိုးကုတ်ဆရာတော်ဘုရားကြီးကဘာကိုပြောလဲဆိုတော့ဖြစ်ပြက်မုန်းတဲ့ညာဘာညာနဲ့လဲအေးကဲအဲ့ဒီညာကနေရှေ့ဆက်သွားမယ်ဆိုရင်ဖြစ်ပြက်ဘာဖြစ်သွားမလဲဆုံးတဲ့ညာရောက်ပြီဟုတ်တယ်မဟုတ်လားအဲ့ဒါကတော့ဘုန်းကြီးတို့ယောဂီများကိုယ်တိုင်ရှေ့ဆက်ပြီးရှောက်ရမှာနော် 80ရှောက်ရမယ့်လမ်းကြောင်းလေးကိုခုဘုန်းကြီးကလမ်းကြောင်းလေးဖော်ပြတာအဲ့ဒီလမ်းကြောင်းလေးအတိုင်းဆက်ပြီးတော့ဒီတတိပဋ္ဌာန်နီလန်အတိုင်းဆက်သွားရင်နောက်ဆုံးအဲ့ဒီအဖြစ်ပြက်ဒီကုံဆုံးချုပ်ပြရာဖြစ်တဲ့အငိမ့်တန်နေဗံကိုယ်တိုင်မျက်မှောက်မတွေ့နိုင်ဘူးလားအဲ့ဒီလိုအဆင့်အတန်းမြင့်တဲ့အထက်ထက်ဉာဏ်နေပေါ့အရိယာမဉဏ်နေမရသေးတောင်မှဘုန်းကြီးတို့ယောဂီများကိုဒီ9ရက်လောက်တရားအထုတ်တဲ့အခါမှာဟောဒီအောက်ထက်ဓမ္မပီတိဆိုတဲ့ဒီဥရိယဗျာဉာဏ်လေးလောက်တော့ဘုန်းကြီးရစီခြင်းတယ် ဒီလောက်ဥရိယဗျာညံလို့ဒီဓမ္မပီတိဓမ္မရတ္တတွေကိုကိုယ်တိုင်တရားရဲ့အရာဓာတွေကိုခံစားပူးထားတဲ့ပုဂ္ဂိုလ်ဟာနောက်တရားရိပ်တာမလာခဲ့နဲ့လို့တားလို့ရမလားခင်ဗျာတရားတွေအာထုတ်မနေခဲ့မနေနဲ့တော့လို့တားလို့ရပါမလားအာမထုတ်ပဲနေနိုင်ရလားမနေနိုင်တော့ဘာကြောင့်လဲသူတရားအရာဓာတွေ့ဘူးလို့လားမတွေ့ဘူးလို့လားတရားအရာတာကိုကိုယ်တိုင်ခံစားဘူးလို့လားမခံစားဘူးလို့လားကိုယ်တိုင်ခံစားဘူးတဲ့အတွက်ကြောင့်မို့ဟောဒီတရားကိုဘယ်တော့မှလက်လွတ်လို့မရတော့ အမြဲတမ်းကြိုးစားအထုတ်သွားမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအထက်ထက်ဉာဏ်နေထိအောင်မရနိုင်ဘူးလားရေဘုန်းကြီးကတော့ဘုန်းကြီးမျှော်လင့်တာကတော့ဒီ9ရက်လောက်အတွင်းလေး10ရက်လောက်အတွင်းလေးအထုတ်မယ်ဆိုရင်အောက်ထက်ဒီဓမ္မပီတိဓမ္မရတ္တဆိုတဲ့တရားအရတာတွေကိုတွေ့သိနိုင်တဲ့ဒီဉာဏ်အဆင့်လောက်တော့ဘုန်းကြီးကရစေခြင်းနဲ့ဒါဘုန်းကြီးရဲ့ဆန္ဒဟုတ်တယ်မို့လားဒီဉာဏ်အဆင့်လောက်ကိုရပြီဆိုရင်ယောဂီပုဂ္ဂိုလ်တွေဟာတရားရှုမှတ်နေရတာ ထိုင်ရင်းပဲဖြစ်စီရက်ရင်းပဲဖြစ်စီသွားရင်းပဲဖြစ်စီလျောင်းရင်းပဲဖြစ်စီဆင်းရဲနေမလားချမ်းသာနေမလားကဲချမ်းချမ်းသာသာလေးနဲ့တရားလေးအားထုတ်နေရတယ်ဆိုရင်ပို့ပြီးတော့မကောင်းဘူးလားဘုန်းကြီးတို့ယောဂီများ ရောအားထုတ်ရတာစင်စင်ရဲရဲအားထုတ်ချင်တာလားချမ်းချမ်းသာသာအားထုတ်ချင်တာလားကဲချမ်းချမ်းသာသာအားထုတ်ချင်ရင်ဒီညာရအောင်ကြိုးစားပညာရအောင်ကြိုးစားရမှာအေးဒီညာရောက်ပြီဆိုရင်ဓမ္မပီတိတွေမရဘူးလား ဓမ္မရတ္တဆိုတဲ့တရားအရသာတွေကိုယ်တိုင်မခံစားရဘူးလားကဲဘုန်းကြီးကတော့ယောဂီများကိုဒီညာလောက်ရအောင်အထုတ်ပါဟုတ်တယ်မို့လားဒါလေးကပထမအဆင့်တိုက်တွန်းလိုပါတယ်ဒီညာရောက်ပြီဆိုရင်အထက်ထက်ညာနေရဖို့ရမခရင်တော့ပါဘူးဟုတ်တယ်မို့လားဒီညာရောက်ပြီဆိုမှတော့ဘုန်းကြီးတို့ယောဂီများစောစောကကြိုက်ထီယုတ်တက်တယ်လို့ပဲရေမြောင်ကြီးရောက်ပြီဆိုမှတော့ဟိုဘက်ရောက်ဖို့ကမခရင်တော့ပါဘူးဆက်ပြီးတော့ကြော်ဖို့ရဆိုတာဘိုးပြန်တောင်တစ်ခုပဲချမ်းမာတော့တယ်ဟုတ်တယ်မို့လား နေတော့ဆက်ပြီးတော့တက်သွားရင်ကြိုက်ထီကိုဘုရားရောက်ပြီးကိုယ်ဆန္ဒမပြည့်ပြီဘူးလားဒါကြောင့်ဒီနေ့ဘုန်းကြီးတို့ယောဂီများကိုအခုဘုန်းကြီးတို့ညွှန်ကြားခဲ့တဲ့ကာယဝေဒနာစိတ်ဓမ္မဆိုတဲ့တတိပဋ္ဌာန်တရားတွေနောက်ပြီးတော့ဣရိယာပဋ္ဌာပိုင်းနေအဖြစ်ရက်သွားရင်ရရင်ထိုင်ရင်လျှောင်းရင်ဆိုတဲ့ဣရိယာပု၄ပါးအားလုံးပေါ့နေရာမရွေးအချိန်မရွေးဣရိယာပုမရွေးဒီတတိပဋ္ဌာန်တရားတွေကိုဆက်လက်ရှုမှတ်ပွားများအားထုတ်သွားခြင်း ဆရာသမားညွန်ပြတဲ့အတိုင်းသာတကယ်ရိုးရိုးသေးသေးအားထုတ်သွားရင်ဒီ3ရက်5ရက်9ရက်အတွင်းနဲ့ဒီညာလောက်တော့မရနိုင်ဘူးလားဒီညာလောက်ရသွားပြီဆိုရင်ဘုန်းကြီးတို့ယောဂီများတရားရဲ့ဓမ္မပီတိကိုယ်တိုင်မခံစားရဘူးလားတရားရဲ့အရာသာကိုယ်တိုင်မခံစားရဘူးလားအဲဒီလိုဆိုရင်တရားအထုတ်ရမှာထိုင်ရင်ရရင်သွားရင်လျှောင်းရင် အားထုတ်နေရတာပင်ပင်ပန်းပန်းဆင်းရဲဆင်းရဲနဲ့လားချမ်းချမ်းသာသာနဲ့လားကဲအဲ့ဒီလိုချမ်းချမ်းသာသာလေးနဲ့ဆက်အားထုတ်သွားရင်အထက်ထက်ဉာဏ်နေလည်းပဲမြန်မြန်ကြီးမရနိုင်ဘူးလားကဲအဲ့ဒီဉာဏ်နေပြည့်စုံပြီဆိုရင်ပဲဆင်းရဲလွတ်နိုင်လောက်တဲ့ဉာဏ်စင်တန်းမရနိုင်ဘူးလားအဲ့ဒီတဲ့ပါရမီရူးရှိမယ်ဆိုရင်ဆင်းရဲငြိမ်းတဲ့ဝိမု ക്തി ဒုက္ခဆိုတဲ့လွတ်မြောက်မှုချမ်းသာကိုရနိုင်တဲ့ဉာဏ်စင်တန်းတိအောင်မရနိုင်ဘူးလားဗျာ။ ကဲတိကထာလေးရွတ်ပြီးတော့ဘုန်းကြီးတို့ယောဂီများဘုန်းကြီးကဓမ္မပီတိဆိုတော့ဒီညာအစဉ်တန်းလေးလောက်ကိုဘုန်းကြီးအားပေးပြီးပြောကျင်တာဖြစ်ပါလေဒီညာအစဉ်တန်းကိုဆရာသမားနဲ့အမိကိုမတက်လို့ရှိရင်မေတ္တာဖူတာညာဖြစ်ပါလေရှေ့ကိုညာနေမတက်နိုင်ပါဘူးဆရာသမားကောင်းကောင်းနဲ့တကယ်ကိုအတွေ့အကြုံရင့်ကျက်တဲ့ဆရာသမားမျိုးကိုအမိခိုရပြီးတော့ကြိုးစားအားထုတ်မယ်ဆိုရင်ဒီညာမျိုးဟာအကြာကြီးအားထုတ်ဖို့လိုသေးလားသုံးရက်အတွင်းရောမရနိုင်ဘူးလား 9ရက်အတွင်းရော9ရက်အတွင်းနဲ့ရော9ရက်10ရက်အတွင်းနဲ့ရောကဲဒီညာအစဉ်တန်းရလို့မိမိတို့အားထုတ်ရတဲ့အခါမှာပင်ပင်ပန်းပန်းလားချမ်းချမ်းသာသာလားဒီတိုင်းဆက်အားထုတ်သွားရင်တရားအတိညာဏ်ဒူတွေမရနိုင်ဘူးလားဒါကြောင့်ဓမ္မဗိတိန်ဒုက္ခံတေတိဝိပဒံဒေနစေတတံအရိယဘဝေရီတေဓမ္မေတရာရမတိပန္တိတော ဓမ္မပိဋိတရားနှင့်ဆက်ရှင်သောနှစ်သိမ့်ဝမ်းမြောက်မှုပိတိကိုရသောသူသည်ဒုက္ခံတိတိချမ်းချမ်းသာသာအိပ်စေရပါ၏ဒုက္ခံတိတိသွားရမှလည်းချမ်းချမ်းသာသာရရမှလည်းချမ်းချမ်းသာသာထိုင်ရန်အိပ်ရမှလည်းချမ်းချမ်းသာသာရပထာလေးလီမြညီရွှင်ပြုံးတရင်သုံးနေထိုင်နိုင်ပါ၏ တကယ်ဒီဥရိယဗျာဉာဏ်လေးများရသွားမယ်ဆိုရင်ရက်တဲ့နေရာမှာသွားတဲ့နေရာမှာလည်းပဲနာယီပေါင်းများစွာမရှုနိုင်ဘူးလားချမ်းချမ်းသာသာလေးနဲ့ရှုနိုင်ထိုင်ပြီးတော့ရက်ပြီးတော့ရှုမှတ်တဲ့နေရာမှာလည်းချမ်းချမ်းသာသာနာယီပေါင်းများစွာမရှုနိုင်ဘူးလားထိုင်ရှုတဲ့အခါမှာလည်းနာယီပေါင်းများစွာချမ်းချမ်းသာသာမရှုနိုင်ဘူးလားနောက်ဆုံးအိယာပေါ်မှာလဲလျောင်းရှုရင်းနဲ့လည်းပဲချမ်းချမ်းသာသာမရှုနိုင်ဘူးလားဘာကြောင့်လဲဓမ္မပီတိလေးရလို့လားမရလို့လား ဒါကြောင့်ဓမ္မပိဋိတရားနှင့်ဆက်ရှင်သောနှစ်သိမ့်ဝမ်းမြောက်မှုပိဋိကိုရသောသူသည်ဒုက္ခံတေတိချမ်းသာသာသာအိပ်စေရပါ၏ဒုက္ခံတေတိတွားရမှလည်းချမ်းသာသာရရမှလည်းချမ်းသာသာထိုင်ရအိပ်ရမှလည်းချမ်းသာသာရပထာလေးလီမြညီရွှင်ပြုံးတရင်သုံးနေထိုင်နိုင်ပါ၏ ပန္တိတောပန္တိတောဝါကြောင်းကျိုးတိမြင်ပညာရှင်တိသာလျင်ပန္တိတောပန္တိတောဝါအမြဲမပြတ်တလဇခါကရှုမှတ်နိုင်ပါသည့်ဝိပဿနာပညာရှင်တိသာလျင် အရိယပဝေရီတေဖျားစာရှိသောအရိယသူတော်ကောင်းတို့ငြိမ်းချောင်းချူတာဟောကြားတော်မူအပ်ပါပြီသောဓမ္မေမဉ္ဇဉ်ဤအပေါင်းအဘောဗောဓိပက္ခိယတရားတော်၌ ခုမိမိတို့အားထုတ်နေတဲ့ဗောဓိပက္ခယတရားတော်တွေကပါဗောဓိပက္ခယတရားတော်တွေမှာအားလုံးကျွန်းဝင်နေတဲ့တတိပဌာန်သမပဒံအိဋ္ဌိပစသည်ဖြင့်ဒီတရားတွေကိုခုမိမိတို့ရှုပွားနေတာဖြစ်ပါတယ်။ဒါကြောင့်အရိယပဝေရီတေဖျားစာရှိတော်ရိယသူတော်ကောင်းတို့ငြိမ်းချောင်းချိုတာဟောကြားတော်မူအပ်ပါပြီသောဓမ္မေမညာ၏အပေါင်းအပေါ်ဗောဓိပက္ခယတရားတော်၌ ဝိပဒနေနာကိလေမြူမှင်းညစ်ကြေးတို့မှ ကင်းဝေးမတင်ကြည်လင်တန်ရှင်းသောစေတတံအမြဲမပြဒလဇခါကရှုမှတ်နိုင်ပါသည့်ဝိပဒနာစိတ်ဖြင့်တရဏီယောညမဘေခာမဆိုင်အချိန်တိုင်း၌ရမတိမှု့လျောပျော်ပိုင်းနှိချိုင်အာရ ဘောကြပိုင်ပိုင်နေထိုင်နိုင်လေကုန်တော်တည်းကဲဆုတောင်းမြဝီကြရအောင်ဤသို့ပြုရာမြတ်ဘုံညာကြောင့်ချမ်းမြအေးကြည်ဖေမဲမြည်သည် ရွှေပြည်ထုတ်ကြောင်လမ်းမကောက်ဖဲရောက်ရပါလိုထိုးထိုးဘဝကျင်လေရလေဒုက္ခပိဒံယမံအပေါင်းမကောင်းဟုသည်မြမတွေ့ရပေမကောင်းဟုသည်မြ မကြားရပေသဗ္ဗဣစ္ဆာမင်္ဂလာကိုရွေကတာတိုင်းရစေတော်ယနေ့ယခုပြုပြုသည်မြမြဘာကကိုမိဘဆရာမြို့တဟာနှင့် ကိုမာစောင့်ကြံကိုဆောင်နကအရင်စာ၍ရှိသည်များလုံးစုံဘုံ31ဖြည့်ဖြည့်သည်များဝေနေရတို့ရကြပါစေေငါဝေသည်မြာထွေတာဓု ခေါ်စေတော်အမြအမြအမြမူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓု သာဓုသာဓုမြတ်မြတ်အမြတ်ယူတော်မူကြပါကုန်လောသာဓုသာဓုသာဓုမြတ်တော်ပွားရအောင်အယဆေမျက်နာနေအလုံးတတဝါတွေ ဖေယကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနဲ့မိမိတို့ခန္ဓာဝန်ကိုရွဲ့ဆောင်နိုင်ကြပါစေ ဗျာဆေမျက်နာနေအာလုံးတတဝါတွေဖေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနဲ့ မိမိတို့ခန္ဓာဝန်ကိုရွဲ့ဆောင်နိုင်ကြပါစေ။ယသေမျက်နာနေအလုံးတတဝါတွေဘေးရန်ကင်းကြပါစေ။စိတ်ဆင်းရဲကင်းကြပါစေ။ကိုယ်ဆင်းရဲကင်းကြပါစေ။ ကိုယ်စိတ်နှဖျားချမ်းသာစွာဖြင့်မိမိတို့ခန္ဓာဝန်ကိုရွဲ့ဆောင်နိုင်ကြပါစေသာဓုသာဓုသာဓုအလုံးတရားနာပရိသတ်ပေါင်းသူတော်ကောင်းတို့သည်ယနေ့နာကြားရတဲ့မဟာသတိပဋ္ဌာန်ဝိပဿနာတရားတော်တိုင်လိုက်နာပြီးတော့ ကျင့်သုံးပွားများအားထုတ်နိုင်ကြခြင်းအပြင်ယနေ့နာကြားရတဲ့ညာစင်တန်းထီအောင်ရအောင်ပွားများအားထုတ်နိုင်ကြပါစေဒီညာဆင့်မှလည်းပဲတစ်ဆင့်နဲ့တစ်ဆင့်မြင့်တဲ့မြင့်ပြီးတော့အပေဆင်းရဲလွတ်နိုင်တဲ့ညာစင်တန်းရအောင်အားထုတ်နိုင်ကြပါစေအဲ့ဒီညာစင်တန်းမှတစ်ဆင့်တက်ပြီးတော့အထက်အထက်ဝိပဿနာအထက်အထက်အရိယာမဉ္ဇဏ်นี่ဆင့်ဆင့်တဲပြီးတော့ဆင်းရဲခတ်သိမ်းအကုန်လုံးငြိမ့်နေပေါ့တန်ត្រာဆင်းရဲခန္ဓာဆင်းရဲငြိမ့်တဲ့ နိဗ္ဗာန်မျက်မှောက်ပြုနိုင်ကြပါစေ။